ဒီကနေ့သာသနာတော်နှစ်2564ခုကောဇာတိက1382ခုတစားမုံလာပြီးတော့ရှေ့ရက်2020ခုနှစ်12လပိုင်း9ရက်တနင်္လာနေ့ဥပုံနေ့ညချမ်းခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမွန်ရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဓမ္မဒါနကုသိုလ်ရှင်များ လိုင်းပေါ်ကနေတရားနာနေကြတဲ့အလုံးသောတရားနာပိသပေါင်းသူတော်ကောင်းများဒီကနေ့ညဥပုပ်တရားအဖြစ်ဖြင့်ဓမ္မဒါနအလှူရှင်များဖြစ်ကြတဲ့ကျေးဇူးရှင်မိခင်ကြီးဒေါခင်ခင်ဆွေဤမွေးနေ့အလှူအဖြစ်ဖြင့်ဥနေဝင်းအောင်ဒေါ်အေးအေးအောင်သမီးမအေးမြတ်အိန္ဒြေသာမောင်ခန့်ဟိန်း မိသားစုကမာရွတ်မြို့နယ်ရန်ကုန်မြို့တဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာအနေဖြင့်ဖြင့်ဒီကနေ့ညတရားဒေသနာများဟောကြမယ်နားကြမယ်เนาะတော့ဒီကနေ့တရားနာပိသက်ပေါင်းသူတော်ကောင်းတို့ကိုဘုံဘုံတို့ဘလို့တရားစကားမျိုးမြန်ပြောခြင်းလဲဆိုတော့ပြောဖို့အကြောင်းအရာတရားဒေသနာ၃ဘုတ်လောက်တောင်ရွေးထားတယ် အဲ့ဒီတရားဒေသနာ၃ပုဒ်ကဒီတရားတွေဟာလောကမှာအလွန်အရေးပါတဲ့တရားတွေလို့အထူးပြုပြီးတော့ဟောထားတဲ့ဒေသနာလေးတွေပေါ့လောကမှာဗမာလူမျိုးတွေပြောနေတဲ့စကားတစ်ခွန်းရှိတယ်အစာကောင်းမြန်စားရရင် ကိုချစ်တဲ့လူကို အမှတ်ရတယ်တဲ့ပြောကြတာရှိရဲ့နော် အတိဘေကဘာလဲဆိုတော့ကိုချစ်ခင်မြတ်နိုးတဲ့လူကိုကောင်းတာလေးစားစေခြင်းနဲ့အဲ့ဒါမြတ်စွာဘုရားကဒီဒေသနာမှာကိုချစ်တဲ့ခင်နဲ့ကိုရဲ့မိတ်ဆွေတွေတငယ်ချင်းတွေရွှေမျိုးတွေတားချင်းတွေကိုသူတို့ရဲ့အကျိုးရှိဘဝကိုကိုတကယ်လိုလားလို့သူတို့ကိုကိုယ်စိတ်ထဲကအကျိုးရှိစေခြင်းလို့တနာကျင်တာလို့ တကယ်ကိုပဲသူတို့ကိုချမ်းသာစေခြင်းနဲ့ဆိုလို့ရှိရင်တဲ့သူတို့ကလည်းကိုယ့်ရဲ့စကားကိုနားထောင်ခြင်းစိတ်ရှိတယ်ဆိုလို့ရှိရင်ဒီလိုအရာဌာနတွေမှာအသိဉာဏ်ရှိအောင်စိတ်ဝင်စားအောင်နားလည်အောင်သူတို့ကိုလှုပ်ပေးရမယ်ပြောပေးရမယ်တဲ့ဏိဒန်းချီတာလေးကအဲ့လိုစိတ်ဝင်စားတဲ့အရာလေး အတိဘယ်ကကိုချစ်တဲ့လူတွေရဲ့အကျိုးရှိပွားကိုတကယ်ဆောင်ရွက်စီခြင်းတကယ်ဆောင်ရွက်ခြင်းနဲ့တကယ်အကျိုးရှိစေခြင်းနဲ့ဆိုလို့ရှိရင်သူတို့ကလည်းကိုယ့်ရဲ့စကားကိုနော်နားထောင်ခြင်းစိတ်တကယ်ရှိတယ်ဆိုလို့ရှိရင်သူတို့ဒီတရားတွေကိုပြောပြီတဲ့အဲ့ဒါလိုနေတန်းလေးချီပြီးတော့ပြောတယ်တရားဒေသနာ၃ပုဒ်အင်္ဂုတ္တပါဠိတော်တိကနိပတ်ထဲမှာတပုတ်တွေ့ရတယ် တန်ယုတ်တနိကေမဟာဝကတန်ယုတ်ပါဠိတော်ထဲမှာနော်သတိပဋ္ဌာနဝတ်ထဲမှာတပုတ်တွေ့ရတယ်တစ္ဆာတန်ယုတ်ထဲမှာတပုတ်တွေ့ရတယ်ကျန်တဲ့နေရာတွေလည်းရှိကောင်းရှိမယ်ပေါ့နော်ဒါပေမဲ့ဖုံဖုံရှာတွေ့တာတော့ဒီသုံးပုတ်ရှာတွေ့အဲ့ဒီသုံးပုတ်ကိုအစီအစဉ်ချလိုက်တဲ့အခါမှာဘဝမှာအရေးအကြီးဆုံးတရားဟာဘာလဲအရေးကြီးဆုံးအရာဌာနဟာဘာလဲဆိုတာကိုလည်းနားလည်ပြီးသားဖြစ်သွားမယ်ပေါ့နော်ကိုချစ်တဲ့ခင်တဲ့ပုံကိုယ်တွေအတွက် တကယ်ကောင်းစေခြင်းတယ်ဆိုရင်ကိုဘာလုပ်ပေးရမလဲဆိုတာကိုနားလည်သွားတာနဲ့တပြိုင်နက်တည်းနော်ဒီအရာကပဲဘဝမှာအရေးအကြီးဆုံးပါလားဆိုတာကိုလည်းဒီဒေသနာက ပေါ်လွင်စေတယ်ဟုတ်လားဒါကြောင့်ဒီကနေ့ညအဲ့ဒီဒေသနာလေး၃ပုဒ်ကို အနှစ်ချုပ်ပြီးတော့နာယူကြည်ညိုကြည့်ကြမယ်ဟုတ်လားပထမဦးဆုံးတိကနိဗ္ဗာပါဠိတော်ထဲမှာငုတ်ထုပါဠိတော်ထဲမှာလာတဲ့နိဝေတကတုတ်တန်ဆိုတာလေးကိုပြောမယ်နော် ရေအာနန္ဒအနုကံပေယာထရေစသောတပံမင်းကြီးယုံမိတာဝအမေဇာဝညာတိဝတာလောဟိတာဝတေယောအာနန္ဒတိတုဌာနေတုတမတပေတဗာနိဝေတိတဗာပဋိဋ္ဌာပေတဗာအဓိပ္ပာယ်ဘာပြောလို့ဆိုတော့အာနန္ဒတဲ့မိတာဝအမေဇာဝညာတိဝတာလောဟိတာဝစကားလေးလုံးပြောတယ်မိတာဆိုတာမိတ်ဆွေပေါ့နော်ကိုယ့်ရဲ့မိတ်ဆွေတွေ ကိုယ်ပေါ်တစ္ဆာရှိတဲ့ကိုယ်ကိုကောင်းစေခြင်းနဲ့ကိုယ်ကလည်းပဲကောင်းစေခြင်းနဲ့မိတ်ဆွေဘဝမှာရှိနော်အမစ္ဆာဝါအမစ္ဆာဆိုတာငငယ်တွေကစာပေါင်းလာတဲ့အလွန်ရင်းနှီးတဲ့တငယ်ချင်းကိုပြောတာနော်ညာတိဝါတဲ့ညာတိဆိုတာဒီဒေသနာရသူကဘာကိုရည်ညွှန်းတာလဲဆိုတော့တဲ့ဟိုကိုယ့်ရဲ့ရောက်ခမတွေရောက်မတွေရောက်ဖတွေသွေးသားတော်ဆက်တာတော့မဟုတ်ဘူးဒါပေမဲ့လို့ဆက်ဆက်နေတဲ့ အတိုင်းဝိုင်းကိုဒီနေရာမှာညာတိလို့ဆိုလိုတာတဲ့နော်ဆွေမျိုးပေါ့ဆွေမျိုးကိုသူကအဲ့လိုလေးသုံးတယ်နောက်တာလောဟိတာဝါဆိုတာตาချင်းတယ်ตาချင်းဆိုတော့သွေးသားတော်ဆက်တဲ့ညီကိုမောင်နှမတွေဟုတ်လားလေးမျိုးပြောတယ်နော်မိတာဝါအမိဇာဝါညာတိဝါတာလောဟိတာဝါမိတ်ဆွေတွေတငယ်ချင်းတွေဆွေမျိုးတွေตาချင်းတွေဟုတ်လား အဲ့ဒီပုံကိုယ်တွေရဲ့ပုံမှာကိုကအနုကံပေးရတာတကယ်လို့သူတို့ကိုတနာကျင်တာတယ်ဆိုရင်ဆင်းရဲကလွတ်စေခြင်းတယ်ဆိုရင်ကောင်းစေခြင်းတယ်ဆိုရင်ချမ်းသာစေခြင်းတယ်ဆိုရင်အများကြီးပါပဲအတိပ္ပယ်ဟုတ်လားသူတို့ကလည်းပဲတဲ့ရေစာသောတပန်မင်းကြီးယုံကိုပြောတဲ့စကားကိုနားထောင်တိုက်တယ်လို့သူတို့စိတ်ထဲမှာခံယူထားတယ်ဆိုရင်ဆိုလိုတာကနားထောင်ခြင်းစိတ်ရှိတယ်ဆိုရင်ဘာလုပ်ပေးရမလဲတဲ့တိတုဌာနေတုတမတပေတ္တဗာနိဝေတိတ္တဗာပဋိဋ္ဌာပေတ္တဗာ သုံးမျိုးသောအရာဌာနတို့မှာအဲ့ဒီပုဂ္ဂိုလ်တွေရဲ့နော်အဲ့ဒီပုဂ္ဂိုလ်တွေကိုတမာတမာတပေတက်ပါနော်နားထောင်အောင်လုပ်ပေးတယ်သုံးမျိုးသောအရာဌာနမှာသူသိကျင်တဲ့စိတ်နဲ့နော်နားထောင်အောင်လုပ်ပေးတယ်ဆိုတော့ပြောပေးလိုက်ပေါ့သူနားထောင်အောင်လုပ်တယ်နားထောင်လို့နားလဲသွားပြီဘယ်လောက်ထိနားလဲရမှာတော့နိဝေသေးတက်ပါအဲ့ဒါကိုတကယ်ကိုသက်ဝင်ယုံကြည်သွားတယ်နော်ဒီတဲကိုစိတ်ဝင်စားပြီးတော့နော်သက်ဝင်သွားတယ် ပဋိဌာပေတ္တပါဆိုတာကဟိုဆွဲဆွဲမြဲမြဲကို တီးသွားတာလုံးဝကိုမရွေ့တော့ဘယ်သူမှသူ့ကိုဒီဟာရဲ့အပေါ်မှာသိမြင်နားလည်မှုယုံကြည်မှုကိုဖျက်လို့မရဘူးသူ ခိုင်မြဲသွားတီးသွားအောင်ဒီလှုပ်ပေးလိုက်တဲ့စကလုံးလေးတွေကိုဘုံဘုံကအသေးစိတ်လေးပြောတာနော်တမာတပေတက်ပါဆိုတာနော်နားထောင်အောင်လုပ်နာယူစီနာယူစီရမယ်ပေါ့နားထောင်စီရမယ် ဘာဖြစ်ဖြစ်ဘုံဘုံတို့ရဲ့အသိဉာဏ်တွေနားထောင်ခြင်းကနေစရတယ်နားထောင်မှသိတာနော်သိပြီဆိုတော့မှဒါကိုကိုဘာဆက်လုပ်မလဲတဆင့်တက်ရတာပေါ့နော်အဲ့တော့အခြေခံကဘယ်ကနေစအောင်နားထောင်တာကနေစအဲ့ဒါမြတ်စွာဘုရားကနော်ကိုယ့်ရဲ့မိတ်ဆွေတွေတငယ်ချင်းတွေဆွေမျိုးတွေတားချင်းတွေကိုကိုကတကယ်တနာကျင်တာလေသူတို့ကလည်းကိုယ်စကားကိုနော်နားထောင်တိုက်တယ်လို့သူတို့စိတ်ထဲမှာထင်တယ်ဆိုလို့ရှိရင် နော်အခုပြောမယ့်အရာဌာန၃မျိုးကိုသူတို့ကိုနားထောင်စေရမယ်သက်ဝင်စေရမယ်တည်မြဲစေရမယ်တဲ့အဲ့ဒီအရာဌာန၃မျိုးကဘာတုံးဆိုတော့နံပါတ်၁ဗုဒ္ဓေအဝိစ္စပတာတွေမြတ်စွာဘုရားရဲ့ပုံမှာမတုံမလုတ်သက်ဝင်ယုံကြည်တဲ့တရားတရားဥသိပြီးတော့အတိညာဥသိပြီးတော့မြတ်စွာဘုရားရဲ့ပုံမှာတော့သက်ဝင်ယုံကြည်သွားအောင်မြတ်စွာဘုရားရဲ့အကြောင်းတွေကိုတမာတပိတပါတမာတပါတမာတပိတက်ပါ ကောင်းကောင်းနားထောင်စီအောင်လုပ်ရမယ်ဟုတ်လားပြီးရင်မလုပ်ရမှာတော့နိဝေတေတက်ပါတက်ဝင်စေရမယ်ပြီးရင်ပဋိဋ္ဌာပေတက်ပါနော်တီမြဲတော်အောင်လုပ်ပေးရမယ်တဲ့အဲ့ဒါဘုရားရဲ့အကြောင်းကိုသူတို့ဘလို့သိစေရမှာတော့ဘလို့နားလည်အောင်လုပ်ရမှာတော့ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇ္ဇာစရဏသမ္မနောသူကတော်လောကဝိတုအနုတ္တရောပုရိသဓမ္မတာတေတိတထထေဝမနုဿာနံဗုဒ္ဓောဘဂဝါမြတ်စွာဘုရားရဲ့အလွန်မွန်မြတ်တဲ့ဂုံအကြီးအသေးကြီး 6မျိုးနော်မြတ်စွာဘုရားဆိုတာကိလေသာ အပူကွေးလို့ငြင်းအေးတဲ့စိတ်နှလုံးရှိတယ်ဟုတ်လားအရဟံဂုံပြောတာနော်အတုမရှိသောဂုံတော်ကျေးဇူးတော်တို့ကြောင့်ပူဇော်ထုကိုခံယူတော်မူခြင်းကလည်းထိုက်တန်တော်မူတယ်အရဟံရဲ့ဂုံအတိပ္ပယ်အမျိုးမျိုးရှိတဲ့နက်ကနှစ်မျိုးလောက်တော့ကောင်းကောင်းနားလည်ရမယ်ကိုချစ်တဲ့လူတွေကိုချမ်းသာစေခြင်းတဲ့ဆိုရင်ဒါကိုပြောပြတတ်ရမယ်ဒါလည်းကိုကလည်းအရင်နားလည်ထားအောင်မှဟုတ်လား ကိုကနားလည်းမထားဘူးသိမထားဘူးဆိုရင်ဘာပြောမှာတော့ဘာမှပြောရမှာမရှိဘူးနော်နောက်တမန်တန်ဖိုးတော်အလုံးစုံသောတရားတွေကိုမဖောက်မပြန်ကိုပိုင်ဉာဏ်နဲ့မှန်ကန်စွာသိမြင်တော်မူအေတမန်တန်ဗုဒ္ဓပြီးတော့ပါတော့ဝိဇ္ဇာစရဏတမန္တမျက်စိနဲ့တူသောအတိညာဝေဒာခြေထောက်နဲ့တူသောအကျင့်စရဏတရားတို့ဖြင့်ပြည့်စုံတော်မူတယ်။နောက်တုကတရှေးဖျားတို့နီးတူကြွလာတော်မူခြင်းကောင်းတော်မူတယ်။ ပြောသမျှပြုသမျှအလုံးအကောင်းဆုံးသာဖြစ်တော်မူတယ်။နောက်ပြီးတော့ဗါတော့လောကဝိတုတတ္တလောကသင်္ခါရလောကဩဃတလောကလို့ဆိုတဲ့လောကအားလုံးကိုအကျွင်းအကျန်မရှိ သိတော်မူတယ်မြင်တော်မူတယ်။အနုတ္တရောပုရိသဓမ္မသာရတိဆုံးမတိုက်တဲ့တတ္တဝါတွေကိုကိလေသာကင်းယဉ်ကျေးခြင်းတို့ရောက်အောင်ဆုံးမတဲ့နေရာမှာအတုမရှိအမျက်ဆုံးပုဂ္ဂိုလ်ဖြစ်တယ်။တတ္ထဒေဝမနုဿာနံ တန်တရားခရီးသောတတ္တဝါများတို့ရဲ့ရှေးသွားကောင်းဆောင်ကြီးလည်းဖြစ်တော်မူ၏ဗုဒ္ဓောတစ္ဆာလေးပါအမှန်တရားတွေကိုကိုယ်တိုင်လည်းသိမြင်တပါးသူတို့ကိုလည်းပဲသိစေတော်မူတတ်တယ်ပြီးတော့ပါတော့ဘဂဝါပြုအပ်သောပါရမီတော်အနန္တတို့ကြောင့်လောကီလောကုတ္တရာကောင်းမြတ်ခြင်းဂုဏ်အဖျားဖျားတို့ဖြင့်ကောင်းစွာကုံလုံးပြည့်ပြည့်စုံတော်မူသောမြတ်စွာဘုရားဖြစ်တယ်လို့မြတ်စွာဘုရားရဲ့အည်အသွေးကြီး၉မျိုးဒါမြတ်စွာဘုရားကိုတော်တိုင်ဖွင့်ဟပြီးတော့ မြတ်စွာဘုရားမှာဒီအည်သွေးတွေရှိတယ်ဆိုတာကိုကိုချစ်တဲ့လူတွေကိုပြောပေးရမယ်တဲ့ဒါကိုနားထောင်ရမယ်သူနားထောင်အောင်လုပ်ရမယ်နားထောင်မှ तू သိမှာနော်သိပြီဆိုတော့မှသူ့စိတ်ထဲမှာဒါကိုသက်ဝင်သွားမယ်နောက်တကယ်သူ့စိတ်ကဒါရဲ့ပုံမှာသက်ဝင်ပြီးတော့ကောင်းကောင်းနားလည်သွားပြီဆိုရင်ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဒီအမြင်နဲ့ပတ်သက်ပြီးတော့ခိုင်မြဲသွားအဲ့လိုလုပ်ပေးရမည်တဲ့အရာဌာနသုံးမျိုးတွေကနံပါတ်1ဗုဒ္ဓေအဝိစ္စပတာတွေနော် နောက်နံပါတ်2ကဓမ္မေအဝိစ္စပတာတွေနော်တရားတော်မြတ်ရဲ့ပုံမှာမတူမလှုပ်သက်ဝင်ယုံကြည်တဲ့စိတ်နဲ့နော်နားလေသွားအောင်သူ့ကိုနားထောင်စေရမယ်သက်ဝင်စေရမယ်တည်မြဲစေရမယ်ဘာကိုနားထောင်ရမှာတော့တရားတော်ရဲ့ခုံဘယ်နှမျိုးတော့6မျိုးနောက်တစ်ခါတော့ဘဂဝတာဓမ္မောတဏိတိကောအာကလိကောဧဟိပတိကောဩပနိယိကောပိစ္ဆတံဝိရိတဘောဝိညုဟိ နော်ဘဂဝတာမြတ်စွာဘုရားရှင်ကိုရမြတ်ကြီးသည်ဓမ္မသူတော်ကောင်းတရားတော်မြတ်ကိုတွက်ခါတော်စလည်းဆုံးသုံးပါးဆုံးကောင်းခြင်းကုန်ဖြင့်ပြည့်ပြည့်စုံစွာဟောကြားတော်မူခဲ့၏ဓမ္မမြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတွေဆိုတာမလေးတံဖိုလေးတံနိဗ္ဗာန်ပရိယတ္တိဟုဆိုရတဲ့စေတံသောတရားတော်မြတ်တွေဆိုတာတန်ဒိဋ္ဌိကိုကျင့်ကြံကြိုးကိုအားထုတ်မယ်ဆိုရင်ကိုယ်တိုင်သိမြင်နိုင်တဲ့အမှန်တရားတွေဖြစ်တယ်အဂါလီကောအချိန်မဆိုင်အကျိုးပေးတတ်တဲ့တရားတွေလည်းဖြစ်တယ် အဟိပတိကောတဲ့လာရောက်ရှုမြင်ကျေးဇူးတင်မြဲဖြစ်ပြီးလာပါရှုပါကြင်ကြံပါဟုမပါပအောင်ခေါ်ဆောင်သွသွင်းတိုက်တွန်းခြင်းကနော်ထိုက်တန်နဲ့သူတော်ကောင်းတရားဖြစ်တယ်တကယ်မှန်လို့တကယ်ကောင်းလို့လှုပ်ကြည့်တဲ့လူတိုင်းလှုပ်မိတဲ့လူတိုင်းသိတဲ့ပုံကိုယ်တိုင်းကသူတို့ကိုလှုပ်ဖြစ်အောင်သိအောင်ပြောတဲ့လူတွေကိုအလွန်ကျေးဇူးတင်လွန်းလို့ဟုတ်လားဘသူ့ကိုမဆိုလာကြည့်လေလို့အမခံချက်ရဲရဲပေးနိုင်တဲ့တဘာဝတရားတွေဖြစ်တယ်နော်ပြီးတော့ကတော့ဩပနေယိကော မိမိစိတ်တွင်တစ်ကြိမ်ထင်ကလေးခွင်အပယ်ဝင့်မိကွယ်သည်ဖြင့်ကိုဝယ်ဝန်းတော်စာအုပ်ရှံကိုမီးလောင်တော်ညာမငိမ့်အားပဲတရားမျက်ရှင်စိတ်แท้ထင်အောင်ကျင့်ဆောင်တိုက်တော်တရားတော်ဖြစ်တယ်နော်အလွန်ကိုအဆင့်မြင့်တဲ့အသိဉာဏ်ကိုရအောင် လုပ်နိုင်မယ်ဆိုရင်တစ်ချိန်လောက်သိလိုက်တာနဲ့နော်မိမိစိတ်တွင်တစ်ချိန်ထင်က လေးခွင်အပယ်ဝင့်မီးကွယ်သည်ဖြင့်အဆိုးဝါးဆုံးသောနော်ဘဝဝိဒုက္ခတွေအရင်ချုပ်သွားမယ်ဘဝကတော့ဒုက္ခတွေကြီးပဲ။ သို့တော့အပေလေးပါးရဲ့အနေအထားကနော်ဘဝဒုက္ခတွေထဲမှာအဆိုးဆုံးဒုက္ခပါနော်တရားကိုတစ်ချိန်လောက်ထိထိမိမိသိလိုက်လို့ရှင်အဲ့ဒီအဲ့ဒီအပေဒုက္ခတွေအကုန်လုံးလွတ်သွားပြီတဲ့ဒါကြောင့်မို့လို့ကိုယ်ဝယ်ဝတ်အောင်ဆံဥရှံကို မီးလောင်တော်ညမငိမ့်အားပဲတဲ့နော်ခေါင်းမီးလောင်နေတယ်နော်ဝတ်ထားတဲ့အဝတ်အင်ကြီးမီးလောင်နေတယ်ကျန်တဲ့အလုပ်တွေနောက်ထားဒီမီးကိုငိမ့်ဖို့ကအရေးကြီးဆုံးပေါ့နော်အဲ့ဒါလိုပဲကျန်တဲ့အလုပ်တွေနောက်ထားတရားကိုသိဖို့ကအရေးကြီးဆုံးဆိုတဲ့အနေအထားမျိုးနဲ့ တရားကိုသိပြီးတော့ကိုယ်စိတ်ထဲမှာအဲ့ဒီတရားကိုအမြဲမပြတ်ဆောင်းထားတိုက်တယ်တဲ့ဩပနေယိကဆိုတာဩပနေယိကဂုံလေးကအလွန်နှလုံးသွင်းစရာကောင်းနော်တရားကောင်းလွန်းလို့ကိုယ်တန်တာမှာအမြဲတမ်းဆောင်းထားတိုက်တယ်သူ့ကိုကဆောင်းထားရင်သူကလည်းပဲကိုယ့်ကိုဆင်းရဲဒုက္ခတွေကြာမသွားအောင်တော့ချမ်းသာဒုက္ခဒီမှာတီးနေအောင်သူကလည်းကိုယ့်အမြဲတမ်းဆောင်းသွားမယ်သူ့ကိုကဆောင်းရွက်ရင်သူကလည်းကိုယ့်ကိုပြန်ပြီးတော့ချမ်းသာဒုက္ခတွေပေးတဲ့အနေနဲ့ဆောင်ရွက်မယ်ပေါ့ဆိုလိုတာ ဟုတ်လားပြီးတော့ဗါလဲတော့နောက်ဆုံးကပစ္စတံဝိရိတဘောဝိညိုဟိတဲ့အဲ့ဒီဂုဏ်တော်ငငယ်တုန်းကတော့သိအရသာမခံတတ်ဘူးအခုကြီးလာလေလေအဲ့ဒီဂုဏ်တော်ရဲ့အရသာကိုပို့ပြီးတော့သိလေလေပဲပညာရှိတဲ့လူမှသာလေသူတော်ကောင်းတရားရဲ့အရသာကိုခံစားနိုင်တာတဲ့ပညာအခြေခံမရှိဘဲနဲ့တရားကိုခံစားလို့မရအောင်အဖို့တန်တဲ့ပစ္စည်းတွေသုံးဖို့ဆွဲဖို့ဆိုတာပိုက်ဆံရှိမှသုံးနိုင်တာပဲလေဒါလောကီချမ်းသာတောင်မှ ပိုက်ဆံရှိမှသုံးစွဲခွင့်ရှိတာဟုတ်တယ်မဟုတ်လားအထွတ်အမြတ်ဒီတရားရဲ့အရသာဆိုတာလူတိုင်းခံစားနိုင်တာမဟုတ်ဘူးပင်ကိုအခြေခံဉာဏ်ရှိမှဉာဏ်ရှိအောင်လဲလှုပ်ထားမှတရားဆိုတာခံစားတိုက်တယ်နော်အချင်းသေးစီဆိုတာသင်္ကီရွှေခွက်မှာပဲတည်တယ်လို့ပြောကြတာဟုတ်လားအဲ့ဒါဟုတ်မဟုတ်တော့မသိဘူးဒါပေမဲ့သူတော်ကောင်းတရားတော့ဉာဏ်ရှိသူမှသာလဲခံစားတိုက်တယ်ဆိုတာတော့ဘုရားအတိအလင်းဟောတာ တော့တရားရတာကိုတို့မခံစားရသေးဘူးဆိုရင်အဲ့ဉာဏ်မရှိသေးလို့လို့ရိုးရိုးလေးမှတ်ရမယ်ဟုတ်လားစတော့ဘုံဘုံကစဉ်းစားတာအင်းတရားလည်းမျက်နှာလိုက်သလားလို့မကြိုက်တယ်လို့လို့ပေါ့နော်ဒါပေမဲ့တရားမျက်နှာလိုက်တာပဲလို့ဟုတ်တာပဲလိုက်ရမှာပဲလေသူကလိုက်တဲ့နေနေရသူထိုက်တံမှရမှာပေါ့ဟုတ်လားအဲတဘာဝကြပါနော်အဲ့လိုမျိုးတရားရဲ့အည်အသွေးတွေကိုကိုချစ်တဲ့လူတွေကိုတကယ်ချမ်းသာသေးခြင်းနဲ့သူတို့ကလည်းနားထောင်စိတ်ရှိတယ်ဆိုရင်ဘာလို့မလို့ပြောပေးရမေးတယ် ဒါနှစ်ခုမြောက်အရာဌာနနော်နောက်သုံးခုမြောက်အရာဌာနပါတယ်တော့တန်ကေအဝိစ္စပတ္တာတွေနော်တန်ဃာတော်တို့ရဲ့နော်ဂုံကျေးဇူးအကြီးအသေးဒါကိုမတုံမလှုပ်တက်ဝင်ယုံကြည်တဲ့စိတ်တွေဖြစ်သွားအောင်နော်နားထောင်စေရမယ်တက်ဝင်စေရမယ်တည်မြဲစေရမယ်ဘယ်လိုဘယ်လိုနားထောင်စေရမှာတော့သုတ်ပတိပန္နောရတယ်နော်မြတ်စွာဘုရားရဲ့တပည့်တာဝကတွေဆိုတာသုတ်ပတိပန္နကောင်းစွာကျင့်သုံးတော်မူကြတယ်ဥဇုပတိပန္န ဖြောင့်မတ်စွာကျင့်သုံးတော်မူကြတယ်။ညာယပฏิပန္နမေညာဘုံညာနိဗ္ဗာန်အလို့ငါကျင့်သုံးတော်မူကြတယ်။တာမိစိတ်ပฏิပန္နအယိုသေးခံယူခြင်းနဲ့ထိုက်တန်အောင်ကျင့်သုံးတော်မူကြတယ်။လေးစုံရှိဖို့အရိယာတပိသားတန်ဃာတော်မြတ်ပေါင်းတို့သည်တဲ့။ဟောအရိယာဖြစ်သွားပြီဆိုရင်တော့အာဟုနေရောတဲ့အယဝေယယူလာတဲ့ဝတ္ထုပစ္စည်းတို့ကအလှခံယူခြင်းကထိုက်တန်သွားပြီ။ပါဟုနေရောတဲ့။ဧည့်သည်လုံကထားတဲ့ဝတ္ထုပစ္စည်းကိုတော့အလှခံယူခြင်းကထိုက်တန်သွားပြီ။ ဓက္ခိနေယောမြတ်သောအလှကိုခံယူတိုက်သွားပြီ။အင်စလိကရဏီယောလက်အုပ်ချီမှုရှ िख ိုးတာကိုတောင်ခံယူတိုက်သွားပြီ။အနုတ္တရံပုံညက်ခိတံလောကသာနောက်တလောကလုံးရဲ့ကောင်းမှုတည်းဟုသောမျိုးစီကိုစိုက်ပျိုးကျဲချရာအတုမရှိလေယာမြေကောင်းတစ်ဖွဲဖြစ်သွားပြီတဲ့။ကုံတော်ဘယ်နှမျိုးတော့ကိုမျိုးအဲ့ဒါတွေကိုကောင်းကောင်းသူတို့ကိုနားလည်အောင်ပြောရမယ်။နော်သူတို့စိတ်ထဲမှာတက်ဝင်သွားအောင်လုပ်ရမယ်။နောက်ဆုံးလုံးဝမတုံမလှုပ် တီးသွားအောင်ခိုင်သွားအောင် လုပ်ပေးရမယ်တဲ့အဲ့ဒါသူများပုံမှာတကယ်မေတ္တာရှိတယ်ဆိုရင်ကိုလုပ်ပေးရမယ်ကို ဆောင်ရွက်ရမယ်အနေအထားလေးကိုအခြေခံဒါကိုအရင်သိရမယ်နော်အဲ့ဒါလိုကိုချစ်တဲ့လူတွေကိုဒါကိုပြောပေးပါဒီဥစ္စာအရေးကြီးတယ်ဆိုတဲ့အတိတ်ပဲမျိုးတက်ရောက်နေတယ်ဒီစကားကအဲ့ဒါကိုဘုံဘုံတို့နားလည်ရင်းနဲ့တပြိုင်တည်းထဲအားလုံးအတွက်လည်းပဲဒါကအရေးကြီးတယ်ဆိုတဲ့အတိတ်ပဲကမတက်ရောက်ဘူးလားတက်ရောက်တယ် အဲ့ဒါမြတ်စွာဘုရားဒီသုတ်တံမှာအဲ့လိုလေးပြောပြီးတော့ဗာဆက်ပြောတော့ဆိုတော့ဘာဖြစ်လို့အဲ့လောက်ထိပြောရတယ်လဲဒီယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးတွေကိုသိဖို့အတွက်ဘာကြောင့်လိုအပ်တယ်လဲယတနာမြတ်သုံးပါးရဲ့ပုံမှာမတုံမလှုပ်တက်ဝင်ယုံကြည်တဲ့စိတ်ဖြစ်ဖို့နော်တက်ဝင်ယုံကြည်တဲ့စိတ်တွေတရားတရားတွေနောက်ဆုံးတည်မြဲသွားဖို့အတွက်ဘာကြောင့်လိုအပ်တာလဲအဲ့ဒါလိုဖြစ်သွားပြီဆိုလို့ရှိရင်ဒီလူကအလွန်ကိုအကျိုးကျေးဇူးတွေမရေမတွက်နိုင်အောင်ရမယ်အဲ့ဒါကိုမြတ်စွာဘုရားဘယ်လိုလေးပြောတုံးဆိုတော့ ပထဝီအာဘောတေဇောဝါယောဓာတ်ကြီး၄ပါးကမှ ဖောက်ပြန်ခြင်းဖောက်ပြန်နိုင်သေးတယ်တဲ့ယတနာမြတ်သုံးပါးရဲ့ပုံမှာမတုံမလှုပ်သက်ဝင်ယုံကြည်တဲ့စိတ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တယောက်တည်းဖောက်ပြန်ပြောင်းလဲစရာအကြောင်းမရှိဘူးတဲ့ဒါလေးကိုနည်းနည်းလေးရှင်းပြမယ်နော်ဒီဥမာလေးကကောင်းလွန်းလို့ဟုတ်လားပထဝီအာဘောတေဇောဝါယောဓာတ်ကြီး၄ပါးကမှဖောက်ပြန်ခြင်းဖောက်ပြန်အောင်မေတဲ့ဒါပါဆိုလိုတာတော့ပထဝီဆိုတာမာတဲ့သဘောပြောတဲ့သဘောနှုတဲ့သဘောကျမ်းတဲ့သဘော ဒါ तू ကဒီတိုင်းသွားနေတာဘယ်သူမှလှုပ်ထားတာလည်းမဟုတ်သူ့ရဲ့ပင်ကိုယ်သဘောကဒီတိုင်းပဲဓာတ်ဆိုတဲ့အတိုင်းဒါသူ့ရဲ့ပင်ကိုယ်သဘာဝပဲသူ့သဘောသူဆောင်ပြီးတော့ဖြစ်နေတာဟုတ်လားအဲ့ဒါပထဝီဆိုတဲ့ဓာတ်ကမာရာပြော့တာတွေသဘောသဘာဝတွေမရှိဘဲနဲ့ဟာပူရာအေးတာတွေဖြစ်ချင်းဖြစ်သွားနိုင်နေတဲ့တကယ်တမ်းကဖြစ်နိုင်သလားမဖြစ်နိုင်ဘူးမဖြစ်နိုင်တာကိုမြတ်စွာဘုရားဥပမာပေးတာဟုတ်လားပထဝီကပူရာအေးတာမျိုးဖြစ်ချင်းဖြစ်သွားနိုင်နေတယ် နော်ဒေဇောကမာရာပြော့တာမျိုးဖြစ်ချင်းဖြစ်သွားနိုင်သေးတယ်တကယ်တမ်းကဖြစ်နိုင်သလားမဖြစ်နိုင်ဘူးအဲ့ဒါကမှဖြစ်ချင်းဖြစ်နိုင်သေးတယ်တဲ့ယရဏမြတ်သုံးပါးရဲ့ပုံမှာတကယ်ကိုပဲသိမြင်နားလည်မှုနဲ့နော်ကြည်ညိုတဲ့စိတ်နဲ့နော်သက်ဝင်ယုံကြည်မှုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တယောက်အတွက်ဖောက်ပြန်ပြောင်းလဲမှုဆိုတာမဖြစ်နိုင်ဘူးမရှိနိုင်ဘူးတဲ့အဲ့တော့ဖောက်ပြန်ပြောင်းလဲတယ်ဆိုတာဘာပြောတာလဲဆိုတော့သေးပြီးတဲ့နောက်အပေလေးပုံရောက်သွားတာကိုပြောတာဟုတ်လားသေးပြီးတဲ့နောက်အပေလေးပုံရောက်သွားတာအဲ့ဒါအကြီးအကျယ်ဆုံးသောဖောက်ပြန်ခြင်းပဲ ဟိုဆိုကြပါစို့အခုလူတွေကယောဂဖြစ်တယ်ဆိုဟဲ့ခန္ဓာကိုယ်ကြီးကဖောက်ပြန်တယ်ဟုတ်တယ်ဒါလည်းဖောက်ပြန်သွားတာကောင်းနေတဲ့အနေထားကနေစိုးနေတဲ့အနေထားရောက်သွားတာဟုတ်တချို့စိတ်တွေဖောက်သွားတယ်ဟဲ့စိတ်ဖောက်ပြန်သွားပြီပုံမှန်သိစိတ်အနေထားကနေနောက်ဆုံးမသိတဲ့အနေထားဖောက်ပြန်သွားတာအေးအဲ့ဒီဖောက်ပြန်မှုဟာသေးပြီးတဲ့နောက်အပေလေးပုံရောက်သွားတာနဲ့နှိုင်းဆိုင်ရင် तू ကဘာမှမကြီးကျယ်ဘူးဟုတ်လားလူတယောက်အခုသေးတယ်အခုပဲခွေးမရဲ့ပိုက်ထဲရောက်သွားတယ်ဟာဒီဖောက်ပြန်မှုကအရန်ကြောက်စရာကောင်းနော် ဒီမှာအလောင်းကမြေတောင်မမြုပ်ရသေးဘူး तू ကခွေးမပိုက်ထဲရောက်နေဟုတ်လားဒီမှာအသက်ကအခုမှသေဆုံးမှရှိသေးရဲ့ तू ကငရဲရောက်နေပြီငါဒီကလူတွေကတော့အလှပြင်လို့ဟာဘာလို့လို့အလောင်းကြီးလှုပ်ချင်ရလှုပ်နေဟိုကဘာရောက်နေငရဲရောက်နေပြီဟာအလွန်ကြီးမားတဲ့ကြောက်စရာကောင်းတဲ့ပေါက်ပြန်မှုကြီးဟုတ်လားအဲ့ဒါမြတ်စွာဘုရားအဲ့လိုဖောက်ပြန်မှုကြီးတွေဖြစ်เสียအကြောင်းမရှိဘူးတဲ့အဲ့ဒါကိုတိတိကျကျမြတ်စွာဘုရားနော်သောဝတ္တနန္ဒဗုဒ္ဓေအဝိစ္စပတာရေနသမဏဂတောအရိယတဝကောနိရိယဝတိတိသန္တာယောနိဝါ ပိဋိဝိတေယဝဥပပစ္စတိတိနေတံဌာနဝိစတိတဲ့အဲ့လိုဖြစ်เสียအကြောင်းမရှိဘူးတဲ့နော်ဘုရားရဲ့ပုံမှာတကယ်ကိုမတုံမလို့တဝင်နေယုံကြည်တဲ့စိတ်နဲ့သာပြည့်စုံမယ်ဆိုရင်နော်ဒီပုဂ္ဂိုလ်အပေလေးပုံကိုရောက်သွားတဲ့အကြောင်းမရှိဘူးတဲ့အဲ့လောက်ဆိုးွားတဲ့ဖောက်ပြန်မှုကြီးတွေဖောက်ပြန်เสียအကြောင်းမရှိဘူးလို့ပြောတာဟုတ်လားအဲ့လိုပဲတရားတော်ရဲ့ပုံမှာယုံကြည်သက်ဝင်ရင်လည်းပဲအဲ့ဒီအကျိုးကျေးဇူးပဲနော်အရိယတန်ဃာတော်တို့ရဲ့ပုံမှာယုံကြည်သက်ဝင်မှုရှိရင်လည်းအဲ့ဒီအကျိုးကျေးဇူးပဲရမယ် ဒါလေးကိုထပ်ပြီးတော့မှတ်စေခြင်းနဲ့နော်ဓာတ်ကြီး၄ပါးကမှတမျိုးတမီဖောက်ပြန်ပြောင်းလဲခြင်းပြောင်းလဲနိုင်သေးတယ်ယရဏမြတ်သူမားကိုနော်မတုံမလှုပ်သက်ဝင်ယုံကြည်တဲ့စိတ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တယောက်အတွက်အပေလေးပါးကြသည်တီဆိုးရတဲ့ဖောက်ပြန်မှုကြီးတွေဟာဖြစ်เสียအကြောင်းမရှိဘူးတဲ့ဟုတ်လားဒါကြောင့်နံပါတ်1ဒီသုတ်တန်လေးကိုမှတ်ရမယ်နော်ဘဝမှာအရေးကြီးဆုံးကဘာလဲဆိုရင် အခြေခံတရားစရမယ်ယတနာမြတ်သုံးပါးရဲ့အကြောင်းကိုနော် အရည်အသွေးတွေနဲ့ပတ်သက်ပြီးတော့အ ਨੇ ဆုံးဂုဏ်တော်ကို၉ပါးတရားဂုဏ်တော်၆ပါးတန်ခါဂုဏ်တော်၉ပါးဒါတွေကိုကျွမ်းကျင်လိမ္မာပြီးတော့သိမြင်နားလည်တဲ့စိတ်နဲ့ဘုံဘုံတို့တက်ဝင်ယုံကြည်မှုရှိရမယ်။သူများကိုလည်းအဲ့လိုဖြစ်အောင်လုပ်ပေးရမယ်နော်။ဒါတပုတ်ပေါ့ဟုတ်လား။နောက်ထပ်တတိပဌာဏဝတ်ထဲမှာလည်းပဲဒီအသုံးနှုံးနဲ့ပဲမြတ်စွာဘုရားထပ်ပြီးတော့ဟောတယ်။ပါဠိလေးနည်းနည်းလေးတော့ကွဲတာရှိတာပေါ့။စောစောကတော့ရှင်အနန္ဒာကိုဟောတာပေါ့ အခုပြောမဲ့သုတ်တံတော်ယဟန်တွေကိုဟောတာဒါကြောင့်ရေဘိခွေအနုကံပေယထာရေစာခောသောတပံမင်းညေယုံမိတာဝအမေဇာဝညာတိဝတာလောဟိတာဝတေယောဘိခွေစတုံဏံတတိပဋ္ဌာဏံဘာဝေယဘာဝနာယနော်တမတပေတ္တဗာနိဝေတိတ္တဗာပဋိဋ္ဌာပေတ္တဗာယဟန်တို့တဲ့နော်စောတော်ကပြောခဲ့သလိုပဲမိတ်ဆွေတွေတငယ်ချင်းတွေရွှေမျိုးတွေတာချင်းတွေနော်သူတို့ပုံမှာကိုကတကယ်ချစ်တယ်သူတို့ကိုတကယ်ချမ်းသာစေခြင်းနဲ့ ရတနာကျင်တာတယ်ဆိုရင်သူတို့ကလည်းကိုယ့်ရဲ့စကားကိုနားထောင်တိုက်တယ်လို့မှတ်ယူမယ်ဆိုရင်နော်သူတို့ကိုဘာလုပ်ပေးရမလို့တဲ့ဒီကြတော့စတုဏံတတိပဋ္ဌာဏံဘာဝနာယလေးမျိုးသောတတိပဋ္ဌာန်တရားတွေကိုပွားများခြင်းကတမာတပေတက်ပါနားထောင်စေရမယ်နိဝေတေတက်ပါတတ်ဝင်စေရမယ်ပဋိဋ္ဌာပေတက်ပါတည်မြဲစေရမယ်စကလုံးလေးတွေကရှေ့စကလုံးလေးတွေအတူတူပဲနော်ယတနာမြတ်သုံးပါးရဲ့ပုံမှာ နော်ယတနာမြတ်သုံးပါးရဲ့ဂုဏ်တွေကိုနားထောင်ဖို့ယတနာမြတ်သုံးပါးရဲ့ဂုဏ်တွေကိုတက်ဝင်ဖို့တည်မြဲဖို့လိုအပ်တယ်လို့ခုဒုတိယပါပြောပြီတော့တတိပဋ္ဌာန်တရား၄ပါးကိုပွားများဖို့အတွက်ပွားများတတ်အောင်နီလန်းတွေကိုနားထောင်ထားရမယ်ဟုတ်လားဒါရဲ့ပုံမှာဒါသည်အကျိုးရှိဆုံးတန်ဖိုးရှိဆုံးလုပ်ငန်းတစ်ခုဖြစ်တယ်လို့ဒါရဲ့ပုံမှာယုံကြည်မှုကလည်းပဲသက်ဝင်ထားရမယ်ဒီလုပ်ငန်းရဲ့ပုံမှာအပြည့်အဝစိတ်ဝင်စားမှုရှိရမယ်နောက်ဆုံးဒါပေါ်မှာကြံ့ကြံ့ခိုင်ကြီးယက်တည်ထားရမယ် ငါဒီဘဝမှာဒီဥစ္စာကိုလုပ်ကိုလုပ်မယ်ဆိုတဲ့စိတ်မျိုးပေါ့ဟုတ်လားအဲ့တော့ဒုတိယအရေးကြီးဆုံးဆိုတာကိုတတိပဋ္ဌာန်တရား၄ပါးကိုမှတ်စေခြင်းနဲ့ပေါ့နော်ပထမအရေးကြီးဆုံးကယရဏမြတ်၃ပါးဒုတိယအရေးကြီးဆုံးကတတိပဋ္ဌာန်တရား၄ပါးဒါဘုံဘုံကတော့သုံးသက်ကြည့်တာပေါ့နော်တတိပဋ္ဌာန်တရား၄ပါးကိုလည်းဒီအသုံးလုံးနဲ့ဟောတာဆိုတော့သူများအတွက်လည်းပဲအရေးကြီးသလိုကိုယ့်အတွက်လည်းပဲအရေးကြီးတယ်ဆိုတာအဲ့တော့ဒီနေရာမှာဖြတ်ပြီးတော့ပြောရင်တာက ကိုကသူများကိုတနာကျင်တာလို့သူများရဲ့အကျိုးကိုဆောင်ရွက်ချင်တယ်ဆိုလို့ရှိရင်ကို့မှာလည်းပဲအည်အသွေးတော့ရှိထားဖို့လိုတာပေါ့ကိုကသတိပဋ္ဌာန်တရား၄ပါးဘာမှမသိဘူးလို့ပွားများမှမသိဘူးဟုတ်လားပွားများမယ်ဆိုရင်ဘလို့အကျိုးကျေးဇူးတွေရမယ်ဆိုတာကိုမသိဘူးဆိုရင်ကိုကသူများဘာပြောပေးနိုင်မလို့ဘာမှမပြောပေးနိုင်ဘူးဟုတ်လားအဲ့တော့ဘာကြောင့်မြတ်စွာဘုရားသတိပဋ္ဌာန်တရား၄ပါးကိုနော်ပွားများခိုင်းလို့ပြောရတယ်လေနော်သတိပဋ္ဌာန်တရား၄ပါးအလုံးနားယူဝပြီးသားနော် ရုပ်ကာယရုပ်အစုအဝေးကြီးရဲ့ပုံမှာသတိထားနေတာကိုကာယ ानु ပတနာသတိပဋ္ဌာန်ရုပ်အစုအဝေးကြီးရဲ့အကြောင်းကိုအမှန်တိုင်းသိအောင်ကြိုးစားတာရုပ်အစုအဝေးကြီးရဲ့မတည်မြဲမှုကိုသိအောင်ကြိုးစားတာတတိအဥပြုပြီးတော့ဝရိယနဲ့ပညာနဲ့ကြိုးစားတာအဲ့ဒါကိုဘာခေါ်တော့ကာယ ानु ပတနာသတိပဋ္ဌာန်ဟုတ်လားနောက်ခံစားချက်တွေရဲ့သဘောတဘာဝတွေကိုအမှန်တိုင်းသိအောင်သူတို့ရဲ့မတည်မြဲမှုကိုသိအောင်နော်တတိအဥပြုပြီးတော့ဝရိယနဲ့ပညာနဲ့နော်ပြစ္ဆုတ်ပံဖြစ်နေတဲ့ခံစားချက်ကလေးတိုင်းကို တတိလေးထားပြီးတော့နေတာအဲ့ဒါသူတို့ရဲ့သဘောတဘာဝအနေဆာကိုသူကသိလာမယ်ပေါ့နော်အဲ့ဒါပါခေါ်တော့ဝေဒနာနုပဒနာသတိပဋ္ဌာန်ဟုတ်လားနောက်စိတ်တွေရဲ့အဆင့်အတန်းအလိုက်နော်တန်ဖိုးရှိတဲ့စိတ်တန်ဖိုးမရှိတဲ့စိတ်တဲ့တဲ့ပြောရရင်တက်မက်တက်တဲ့စိတ်မတက်မက်တဲ့စိတ်မကျေနပ်တဲ့စိတ်နော်မကျေနပ်မှုမရှိတဲ့စိတ်တိတဲ့စိတ်မတိတဲ့စိတ်ပြန့်လွင့်တဲ့စိတ်တည်ငြိမ်တဲ့စိတ်ဟာအထက်တန်းကြားတဲ့စိတ်အောက်တန်းကြားတဲ့စိတ်စိတ်တွေမျိုးမျိုးပေါ့နော်အဲ့ဒါတွေကို အမှန်ကန်သတိထားပြီးတော့သူတို့ရဲ့သဘာဝကိုသိအောင်ကြိုးစားတယ်အဲ့ဒါပါတော့စိတ်ဓာနုပဒနာသတိပဋ္ဌာန်ဟုတ်လားနောက်မြင်မှုကြားမှုအနမ်းရှုမှုစားသောက်မှုတွေးထိမှုတွေးကြံမှုအစရှိတဲ့ဓမ္မသဘာဝတွေနော်အကောင်းဆိုအမျိုးမျိုး ကုသိုလ်သဘောအကုသိုလ်သဘောစိတ်တွေရဲ့နော်ဖြစ်ပေါ်နေတဲ့အမျိုးစုံသဘာဝတရားတွေအဲ့ဒါတွေကိုဖြစ်တိုင်းဖြစ်တိုင်းဘာလို့မှသိမယ်လို့ကန့်သက်ချက်မထားဘဲနဲ့ဖြစ်နေတဲ့သဘာဝလေးကိုအမှန်တိုင်းလေးသိပြီးတော့နေတယ် အဲ့ဒါပါခေါ်တော့ဓမ္မနုပဒနာသတိပဋ္ဌာန်သတိပဋ္ဌာန်တရား၄ပါအဲ့ဒါကိုချစ်ခင်မြတ်နိုးတဲ့ပုံကိုယ်တွေကိုတကယ်တနာကျင်တာတဲ့ကောင်းသိကျင်တယ်ဆိုရင်ဒုတိယဘုံဘုံတို့သူတို့ကိုနားလဲအောင် လုပ်ပေးရမယ့်အရာပါလေသတိပဋ္ဌာန်တရား၄ပါတဲ့ဘာဖြစ်လို့ဒါကိုနားလဲစေသင့်တာတော့ဘာဖြစ်လို့ဒါကိုပွားများစေသင့်တာတော့ပွားများဖို့အတွက်ဘာကြောင့်တိုက်တွန်းသင့်တာတော့အကျိုးကျေးဇူးများလို့ပေါ့နော်အဲ့တော့သတိပဋ္ဌာန်တရားကိုပွားများရင်ဘလို့အကျိုးကျေးဇူးရမှာလဲလို့မေးရင် နော်သာသနာတွင်သားတွေအနေနဲ့မဆိုင်မတော့ပြန်ပြီးတော့ပြောပြတတ်တဲ့နဲ့နော်သောသောကယရနာမြတ်သုံးပါးကိုမတုံမလုတ်သက်ဝင်ယုံကြည်တဲ့ကြည်ညိုတဲ့စိတ်ရှိမယ်ဆိုလို့ရှိရင်ဘလို့ကြိုးကျေးဇူးရှိတုံးဆိုရင်ထိတိမိမိပြောတတ်ပါစေနော်တက်ကြီးလေးပါးကမှဖောက်ပြန်ခြင်းဖောက်ပြန်အောင်မင်းယတနာမြတ်သုံးပါးကိုတကယ်ကြည်ညိုတဲ့ပုံကိုတယောက်အတွက်အပေလေးပါးကြသည်ထိဖောက်ပြန်သွားတဲ့အကြောင်းမရှိဘူးဒါဘုရားကိုယ်တော်တိုင်ဟောတာနော်အဲ့ဒါကိုပြောတတ်ရမယ်စိတ်ထဲမှာစွဲနေရမယ်ဟုတ်လား အခုလည်းပဲသတိပဋ္ဌာန်တရားကိုဘာကြောင့်ပွားများခိုင်းတာတုံး तू ကဘလောက်တောင်ကောင်းလို့တုံးသတိပဋ္ဌာန်တရားကိုပွားများရရှိမဲ့အကျိုးကျေးဇူးတွေကဘာတွေတုံးလို့မေးရင်လဲသူ့ကိုလည်းပြောပြသင့်တာပဲပြောပြတတ်သင့်တာပဲကောင်းဆိုတော့တရားတွေကအရေးကြီးတဲ့အရေးပါတဲ့နော်ဒေသနာတွေပဲလေအခြေခံလဲကြတယ်အလွန်လည်းပဲအရေးပါတဲ့ဒေသနာတွေပေါ့နော်အဲ့တော့သတိပဋ္ဌာန်တရား၄ပါးကိုပွားများလို့ရှိရင်အကျိုးကျေးဇူး9မျိုးရတယ်လို့ရေဘူးရအဖြစ်တော့ တရားနာတဲ့အလေးအထားများတဲ့ပုံကိုယ်တွေမှတ်သားဘူးကြပြီးသားဟုတ်လားနံပါတ်1တတ္တနံဝိတုဒ္ဓိယသတိပဋ္ဌာန်တရားပွားများကြတဲ့ပုံကိုယ်တွေရဲ့စိတ်ဟာဖြူစင်တန်ရှင်းအပြည့်ကင်းသွားလိမ့်မယ်တဲ့ပင်ကိုဘုံဘုံတို့သတိမရှိဘဲနဲ့သတိပဋ္ဌာန်တရားမပွားများဘဲနဲ့နေနေတဲ့အချိန်မှာဖြစ်နေတဲ့စိတ်ကအမျိုးမျိုးသောကိလေသာတရားတို့နဲ့ရှင်တွဲပြီးတော့ဖြစ်နေတဲ့အတွက်ကြောင့်မတန်ရှင်းမှုညှဉ်းနှွမ်းမှုပူလောင်မှုပင်ပန်းမှုသူ့ဟာနဲ့သူသူ့အတိုင်းတာနဲ့သူဖြစ်နေတယ်ရှိနေတယ် ဒါကိုလည်းအရင်နားလည်ရမယ်နော်ဒီတရားဘာဝနာလုံးနဲ့ကင်းပြီးတော့နေတဲ့အချိန်တိုင်းမှာဒီစိတ်ကလေးကနော်အပြစ်ကင်းပြီးတော့တန့်ရှင်းတဲ့အနေအထားမှာယက်တည်နေတာမဟုတ်ဘူးဟုတ်လားအ ਨੇ ဆုံးတော့ဘာဖြစ်လို့ဖြစ်နေမှမသိဘူးမောဟလွှမ်းနေတယ်မောဟတော့အမြဲတမ်းလွှမ်းနေတယ်မသိမှုနဲ့နေနေတာအဲ့လိုမသိမှုနဲ့နေနေတော့မှပဲမမောစရာလေးတွေးလာရင်ဟောຢာကတန်းဖြစ်တယ်မကျေနပ်စရာတွေးလာရင်ဒေါသတန်းဖြစ်တယ်ຢာကနဲ့ဒေါသကတော့ तू ကအကြောင်းတိုက်ဆိုင်မှာကြိုးကြကြိုးကြပေါ့ အိမ်တယ်လို့အမြဲတမ်းဖြစ်နေတာကြီးဘာကြီးတော့မောဟတော့ဟုတ်လားအဲ့တော့ကိုကသတိထားပြီးတော့သတိပဋ္ဌာန်ကိုပွားများအားထုတ်လိုက်တာ ਨੇ အဲ့ဒီမောဟကိုအရင်ရှင်းတာပဲသူကသတိကမောဟကိုအရင်ရှင်းပြစ်တာဟုတ်လားဒါကြောင့်အပမဒေနဝိဇာယအပဟေတန်လမတနောတဲ့ကိုယ်စိတ်ထဲမှာစူးဝင်နေတဲ့နော်ညင်နွမ်းစေတတ်တဲ့ပူလောင်စေတတ်တဲ့ပင်ပန်းစေတတ်တဲ့စိတ်အငြိကြီးမြားညောင်းနေကိုနော် တတိနဲ့ပညာနဲ့စွဲနှုတ်လို့မြတ်စွာဘုရားအဲ့လိုဟောတာမရှိဘူးလားရှိတယ် ဒါကြောင့်သတိထားလို့ရှိရင်နော်တတဝါတွေအကြိုက်ဆုံးအရာတစ်ခုပေါ့အဲ့ဒါဘာလို့ဆိုစိတ်သက်ဖြူစင်ခြင်းပဲဘုဘုံဘုံပြောတဲ့စကားလေးကိုသတိလေးထားနော်စိတ်သက်ဖြူစင်ခြင်းကိုဘယ်လိုပြောလိုက်တာမဟုတ်ကတတဝါတွေအကြိုက်ဆုံးလို့ပြောလိုက်တာကိုယ်သာမဖြူခြင်းမဖြူခြင်းနေရမယ်သူများပြောဖြူမကိုကြိုက်တယ်ဟုတ်လားယူသားတဲ့လူဆိုကြိုက်တယ်မယူသားရင်မုန်းတယ်အာငါလည်းအဲ့လိုသူများအထင်မှာပဲလို့တွေးမိဖို့လိုတယ်နော်ငါအဲ့ဒါကြိုက်တယ်ဆိုရင်သူများလည်းအဲ့ဒါကြိုက်မှာပဲလို့သိဖို့လိုတယ် လောဘကြီးရင်အမြင်ကတ်တယ်ဟာတိတ်ပြီးတော့မလိုချင်ဘူးရောင်ရဲတယ်တင်းတင်းတယ်ဆိုအရန်သဘောကျတယ်ဟုတ်လားဟာဒေါသကြီးရင်ပါတော့ဟာအရန်မုန်းတယ်ဟုတ်လားမေတ္တာအားကြီးတယ်အရာအသီးခံတယ်နူးညံ့တယ်တိမ်မွေ့တော်သဘောမှာကြလိုက်ကြလိုက်တဲ့ဖြစ်ချင်းဟုတ်လားဒါမဲ့ကိုယ်တိုင်ဖြစ်အောင်လုပ်ပါလားဆိုတော့ဟာကိုယ်ပဲကြတော့မဟုတ်ဘူးသူများပဲကောင်းစေခြင်းတယ်ဒါမှတခါလေဥစ္စာစဉ်းစားတယ်အော်အဲ့ဒီအဲ့ဒီစိတ်ကြောင့်ဒုက္ခရောက်တာလို့သူများပဲကောင်းစေခြင်းတယ်သူများမကောင်းတာဟိုပဲခံစားနေတကယ်ဆိုရင် သူများကိုကောင်းစေခြင်းတို့ကိုကိုကိုကောင်းစေခြင်းမဆိုရန်ကောင်းပါပဲနော်သူများမကောင်းတာကိုမကြိုက်တယ်လို့ကိုမကောင်းတာကြီးကိုမကြိုက်ရင်ကောင်းပါပဲဟုတ်တယ်မဟုတ်လားဒါကြောင့်စိတ်သက်ဖြူစင်ခြင်းကိုဘုန်းမဘလို့ပြောတာတော့လူကြိုက်အများဆုံးအရာပဲဒါနားလည်ထားနော်နောက်ဆုံးရဟန္တာဖြစ်သွားပြီစိတ်သက်လုံးဝဖြူစင်သွားပြီဆိုပါတော့ဟာအကုန်လုံးကအမျက်တနိုးတန်ဖိုးအကြီးဆုံးအနေနဲ့ဒါဖျားပြီးရင်တန်ဖိုးအကြီးဆုံးထားကြတော့တာပဲလေ ပူဇော်ကြတယ်ပါတာကြတယ်ဘလောက်မြတ်နိုးကြတော့ဟုတ်လားဒါနှိုင်းရှင်စဉ်းစားဖို့ဘုံဘုံပြောတာပါအဲ့ဒီအနေထားကြီးကိုရောက်ရမယ်လို့ဆိုလိုတာမဟုတ်ဘူးနော်အကျဉ်းမြအဖြစ်အကျဉ်းသားစိတ်ညစ်နွမ်းမှုတွေပယ်နိုင်ပယ်နေတော့ကိုယ့်ရည်သွေးတက်လာတာပဲဟုတ်လားဒါကြောင့်နံပါတ်1သတိပဋ္ဌာန်တရားကိုပွားများရင်ရရှိမဲ့အကျိုးဟာဘာလဲလို့မင်းစိတ်အရည်သွေးမြင့်ပြီးတော့ဖြူစင်တန်ရှင်းလာတဲ့သဘောသေးကြတယ်အဲ့လိုအများများဖြစ်လေလေအဲ့ဒီလူလူကြီးလူငယ်များလေလေပဲ ရတော့လူတိုင်းရကျင်တယ်နော်ဒီအကျိုးကျေးဇူးဟုတ်လားတရားကိုကိုအည်အသွေးမြင့်ဖို့လိုတာပေါ့ဟုတ်လားနောက်နံပါတ်1နဲ့နံပါတ်3အကျဉ်းပြင်းလေးသွားမယ်နော်တောကပရိဒေဝနာတမတိကမာယနော်သတိပဋ္ဌာန်တရားပွားများတဲ့ပုဂ္ဂိုလ်တွေဟာတောကနဲ့ပရိဒေဝကိုကြော်လွှားသွားနိုင်လိမ့်မယ်တဲ့တောကပရိဒေဝတွေဖြစ်เสียရတွေမကြုံဘူးလို့ပြောတာမဟုတ်ဘူးဖြစ်เสียကြုံလာတဲ့အချိန်မှာနားလည်မှုနဲ့သာသာလေးကြော်လွှားသွားမယ်သူကြပါစို့ဘုံဘုံတို့လမ်းသွားရင်းနဲ့ကြော်လွှားတယ်ဆိုတာလေးဘုံဘုံကောင်းတယ်ဘလို့လေးအတွေးလေးပေါ်တော့ ဟုတ်လားပွက်ကလေးကသေးသေးလေးဆိုတာဟာအตาလေးကြော်သွားတာပေါ့ဟုတ်လားအဲကိုကခြေလန်းကျေလို့လူကြီးမို့ကြော်နိုင်တာဟိုမှာတစ်နှစ်သားနှစ်နှစ်သားဆိုကြော်နိုင်သေးလားမကြော်နိုင်တော့ဘူးပေါ်ထဲဆင်းရရောဘဝမှာစိုးရင်စရာတွေငိုကြွေးစရာတွေဆိုတာလူတိုင်းတွေ့တာပဲနော်လူကြီးနဲ့တူတဲ့အသိဉာဏ်ရှိတဲ့ပုံကိုယ်တွေကတော့ခြေလန်းကျဲတဲ့အခါကျတော့ตาလေးကြော်သွားမထိဘူးနော်လူငယ်နဲ့တူတဲ့အသိဉာဏ်မရှိသေးတဲ့ကလေးနဲ့တူတဲ့ပုံကိုယ်တွေကြတော့ပါတော့ဟာပေါ်ထဲမှောက်ရလဲပေါ့ဟုတ်လား တော့သောကပရိဒေဝါကိုဘုံဘုံတို့တွေကတကယ်တမ်းကပြောရရင်ကြော်လွှားနိုင်တဲ့အနေအထားမရှိသေးဘူးနော်အခုမစိုးရင်ညာဘူးမငိုကြွေးကြဘူးဆိုတာကကိုကအရန်ကြီးကိုအည်သွေးတွေမြင့်နေလို့မှမဟုတ်သေးပဲကိုစိုးရင်စရာနဲ့ငိုစရာနဲ့မတွေ့သေးလို့ပဲဥစ္စာဟုတ်တယ်မဟုတ်လားတွေ့ပြီဆိုတာနဲ့အဲ့ဒါဇာတိကပြလာမှာဟုတ်လားဒါကြောင့်ကိုမှဟိုအည်သွေးရှိမရှိဆိုတာအခက်အခဲနဲ့တွေ့မှသိနိုင်မှာနော်ဟုတ်လားအခုချိန်စေကူးနဲ့တွေ့ကြည့်တာတော့မှ မလွယ်သေးဘူးဟုတ်လားဒါကြောင့်လောကရဲ့အကြောင်းဘဝရဲ့အကြောင်းကိုမှန်မှန်ကန်ကန်သိရင်သိသလောက်ဒါတွေဟာစိုးရင်စရာမဟုတ်ပါဘူးငိုစရာမဟုတ်ပါဘူးပျက်စီးမဲ့အရာတွေပျက်စီးနေတဲ့အရာတွေအမပျက်စီးအောင်လည်းဘယ်သူမှတတ်နိုင်တာမဟုတ်ဘူးစိုးရင်ချင်းကိုကြွေးချင်းရဲ့အချီးနှီးအလဟတ်ဖြစ်ပုံအပိုဖြစ်ပုံတွေကိုသူကညံကြည့်ရင်ကြည့်သလောက်သိလာတာနားလည်လာတာဟုတ်လားဘုံတို့အရန်မဲ့မောတယ်ဆိုရင်စိုးရင်စရာငိုစရာကကိုမဲ့မောတဲ့အရာပြည့်ရင်ငိုရတာပဲလေ တကယ်လို့ကိုကသိမမဲ့မိုးဆိုရင်သူ့သူပြက်လည်းမငိုဘူးလေဟုတ်တယ်မဟုတ်လားငွေကြီးကိုရမ်းမဲ့မိုးတယ်ဆိုအဲ့ဒီငွေကြီးပျက်စီးသွားရင်ဒုက္ခရောက်ပြီငွေကြီးသိမမဲ့မိုးဘူးဆိုလို့ရှင်ဟောငွေကြီးပျက်စီးလည်းကိစ္စမရှိဘူးပေါ့နော်ဒါအလွန်ရိုးရှင်းပါတယ်ဒီဒီစကားလေးကဟုတ်လားတခါလေဘုံဘုံတို့အလွန်အမြတ်တနိုးထားတဲ့ပစ္စည်းတစ်ခုပြက်သွားတယ်ဆိုစိတ်ထဲထိကြိုက်တယ်ဆိုရင်ဘလောက်မြတ်နိုးတယ်လဲဆိုတာပေါ်မှာမူတည်ပြီးတော့ထိကြိုက်မှုကဖြစ်တာမကိုယ်စိတ်ထဲကတိတ်ပြီးတော့တန်ဖိုးမထားဘူးတန်ဖိုးရှိတယ်လို့လည်းမထင်ဘူးဒီဥစ္စာကိုမရှိလည်းဖြစ်တယ်ဟာ အေးရှိသေးပဲဆိုရင်သူပြက်ပြက်မှောက်မှောက်လှမ်းလှမ်းဘာမှကိုမဖြစ်ဘူးပေါ့နော်အဲ့လိုပဲဘဝရဲ့ပုံမှာကောင်းကောင်းနားလေသွားပြီဆိုရင်ဘဝကြီးရတော့ဒါသူကဆိုးတဲ့လမ်းကိုရှောင်နေတာပဲနားမလဲလို့သာရင်ဘုံဘုံတော့တောကတွေပြိတွေဝါတွေဖြစ်ကြတာအိုးဟုတ်လားပျက်စီးမှုကြုံတော့ဖြစ်ကြတာပျက်စီးမဲ့အရာလို့ယာနုံးကြီးကနော်လက်မခံနိုင်သေးတာနားမလဲကြသေးတာဒါကြောင့်သတိပဋ္ဌာန်တရားကိုပွားများရင်ပွားများသလောက်ဒီလိုဟာတောကပရိဒေဝကိုကြောနိုင်မှာပဲဘုံဆိုညံကြီးသွားလို့အတိကြီးသွားလို့ ဟုတ်လားသုံးခုရှိပြီနော်ဒုက္ခဒေါမနတာနဲ့အထင်ကမာရတဲ့လေးခုမြောက်နဲ့ငါးခုမြောက်ပါဠိလေးတွေတောင်ရအောင်ကြက်ထားနော်တတ္တနာဝိတ္တုတ္တိယသောကပတိဒေဝနာတမတိကမာယဒုက္ခဒေါမနတာနာအထင်ကမာယကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းတွေလုံးဝချုပ်ငြိမ်းသွားလိမ့်မယ်တဲ့တတိပဋ္ဌာန်တရားကိုပွားများအဲ့ဒီထိရောက်သွားလိမ့်မယ်ပေါ့နော်စိတ်အခြေအနေက နော်ကိုရှင်ရဲ့ချင်းချုပ်ငိမ့်တယ်ဆိုတာတော့ယန္တာဖြစ်ပြီးတော့ပြိဋိဘံဆန်းသွားရင်ဒါကိုရှင်ရဲ့လုံးဝချုပ်ငိမ့်သွားပြီပေါ့ဒါဖုံဖုံတွေးမိတာပြောတာပါဟုတ်လားစိတ်ဆင်းရဲခြင်းချုပ်ငိမ့်တယ်ဆိုတာတော့အနာဂံဖြစ်ရင်ကိုပဲစိတ်ဆင်းရဲခြင်းတွေကငြိမ့်သွားပြီဒေါသကြောင့်ဆင်းရဲတာတော့မရှိတော့ဘူးပေါ့နော်မာနကြောင့်ဥဒိစ္စကြောင့်အထိုက်အလျောက်ဆင်းရဲတာတော့ရှိအောင်မယ်ပေါ့နော်ဒါတိဒေါမနတဆိုတဲ့နော်စိတ်ကိုအလွန်မင်းပူလောင်စေတဲ့ဒေါမနတကတော့အနာဂံဖြစ်ပြီဆိုရင်ကိုပဲဘာဖြစ်သွားပြီငြိမ့်သွားပြီ အဲ့ဒါလိုယဟန္တာအဖြစ်အနာဂံအဖြစ်ကိုရောက်အောင်ဒီသတိပဋ္ဌာန်လမ်းကိုကျင့်မယ်ဆိုရင် तू ကရောက်သွားမှာမှုလို့နော်ဒီအကျင့်ကိုကျင့်လို့ရှိရင်ကိုယ်ဤဆင်းရဲခြင်းစိတ်ဤဆင်းရဲခြင်းတွေလုံးဝချုပ်သွားလိမ့်မယ်လို့ဟောတာအဲ့ဒါကိုယ့်ရဲ့ပန်းတိုင်အနေနဲ့ထားနိုင်မှုလိုတာပေါ့နော်နောက်ဘုံဘုံတို့6ခုမြောက်နဲ့9ခုမြောက်အကျိုးကျေးဇူးညာယတ္တအဓိကမာယနိဗ္ဗာန်တသစ္စိကိရိယာယဟုတ်လားညာယတ္တအဓိကမာယဆိုတာဉာဏ်ကိုရမယ်လို့ပြောတာဉာဏ်ကသူက ရိုးရိုးဉာဏ်ကိုဆိုလိုတာမဟုတ်ဘူးနော်ဝိပဿနာဉာဏ်အစဉ်စဉ်ရှင်းပြီးတော့နောက်ဆုံးမဲ့ဉာဏ်ကိုရမယ်လို့ပြောတာဟုတ်လားမဲ့ဉာဏ်ကိုရသစ္စာလေးပါးကိုသိဘဝဟာဆင်းရဲခြင်းတရားမျှတာဖြစ်တယ်ဆိုတာကိုပိုင်ပိုင်နိုင်နိုင်သူသိသွားမယ်ဒါကိုသိလို့ရှိရင်ဟောနောက်နောက်လာတဲ့တရားဒီဥစ္စာကိုအကျေပြောမှာဟုတ်လားအဲ့လိုသစ္စာလေးပါးကိုသိပြီဆိုလို့ရှိရင်ဒါနိဗ္ဗာန်ကိုမြင်ရတာပေါ့ဉာဏ်နဲ့မျက်မှောက်ပြုရတာဟုတ်လား အဲ့လိုမဉဏ်ဖြစ်ပြီးပြီဆိုလို့ရှိရင်ဖိုလ်ဉဏ်ဆိုတာကကာလမချဘူးတဲ့တရားတော်ရဲ့အကလိကကုံဆိုတာအဲ့ဒါမဉဏ်ရဲ့မဉဏ်ကိုအဓိကရည်ညွှန်းတာသူကဟုတ်လားအကလိကောဆိုတာမဉဏ်ကိုအဓိကရည်ညွှန်းတာမဉဏ်ဖြစ်ပြီးလို့ရှိရင်ဖိုလ်ဉဏ်တန့်ဖြစ်တယ်မဉဏ်ဖြစ်ပြီးတဲ့အချိန်မှာဖိုလ်ဉဏ်မဖြစ်ခင်မှာဒီလူကိုတတ်လို့တောင်မရဘူးလို့နော်စာရဲပေထဲမှာအဲ့လိုတောင်ပြောတာရှိ ဟုတ်လား အဲ့တော့နိဗ္ဗာန်တသစ္စည်းကရိယာယဆိုတာကဖူဉဏ်ဖြင့်ဒီဘဝမသေးခင်မှာကိုပဲနိဗ္ဗာန်ချမ်းသာကိုကျင့်ဖန်များစွာမျက်မှောက်ပြုပြီးတော့အငြိမ့်တက်နဲ့အေးအေးတက်နဲ့အချမ်းသာဆုံးလူသားတစ်ယောက်အနေနဲ့သူနေလို့ရတယ်ဟုတ်လားတတိပဒံတရားပွားရင်မဲ့ဉဏ်ဖြင့်သစ္စာလေးပါးကိုသိပြီးတော့နိဗ္ဗာန်ကိုမြင်မယ်ဉဏ်တွေအဲ့လောက်မြင့်သွားမယ်ပေါ့နော်ဒုတိယပါတော့ဉဏ်ငါအမဲ့ဉဏ်ရပြီးရင်ဖူဉဏ်ရမယ်ဖူဉဏ်ကမဲ့ဉဏ်ဆိုတာတော့တစ်ချိန်ပဲဖြစ်တယ်ဖူဉဏ်ကြတော့အဲ့လိုမဟုတ်ဘူးနော်သူကချိန်ဖန်များစွာ သူ့ရဲ့ဒီဒီလုပ်ငန်းရဲ့ပုံမှာကျွမ်းကျင်မှုရှိရင်ရှိသလောက်နိဗ္ဗာန်ကိုသူအကြာကြီးခဏခဏနော်ဟိုမျက်မှောက်ပြုပြီးတော့နေလို့ရတယ်တဲ့ဟုတ်လားဒါအကောင်းဆုံးချမ်းသာခြင်းဖြင့်နေနိုင်ကြတဲ့ပုံကိုယ်တွေဆိုတာအဲ့ဒီလိုပုံကိုယ်တွေကိုရည်ညွှန်းတာဟုတ်လားဒါကြောင့်သာသနာတော်မြတ်ကြီးနဲ့တွေ့တဲ့အချိန်မှာဘုံဘုံတို့ရဲ့နော်ရည်ရွယ်ချက်တွေကိုအဲ့လိုမြင့်မြင့်မားမားထားနိုင်ဖို့မလိုဘူးလားလွယ်တယ်နော်ဒါသတိပဋ္ဌာန်တရားပွားများရရှိမဲ့အကျိုးကျေးဇူးခုနှစ်မျိုး စိတ်ဓာတ်တွေဖြူရှင်တန်ရှင်းမယ်တောကပရိဒီဝါကိုကြော်လွှားနိုင်မယ်ဒုက္ခဒေါမနတကိုချုပ်ငြိမ်းစေမယ်နောက်ဉာဏ်ဆင့်ဆင့်မြင့်ပြီးတော့မဉဏ်ရပြီးတော့ပူဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုကျင့်ဖန်များစွာမျက်မှောက်ပြုပြီးတော့နေနိုင်လိမ့်မယ်တဲ့ဂိုင်ဘလောက်ကောင်းတော့အဲ့ဒီလောက်အကျိုးကျေးဇူးများလို့မို့မြတ်စွာဘုရားကနော်မိတ်ဆွေတွေတငယ်ချင်းတွေဆွေမျိုးတွေတားချင်းတွေကိုချစ်ရတဲ့လူတွေကိုဒီသတိပဋ္ဌာန်တရား၄ပါးကိုပွားများဖို့အတွက်ပြောပေးရမယ်ဟုတ်လား ဒါကိုစိတ်ဝင်စားအောင်လုပ်ပေးရမယ်ဒါကိုတည်မြဲသွားအောင်သိသွားအောင်လုပ်ရမယ်ဟုတ်လားအဲ့ဘုံဟောထားရှိရနော်ဒီတရားလေးကိုဒီတရားတွေကိုပြောပေးပါဆိုတော့ခေါင်းစဉ်လေးနဲ့ဟောထားတာရှိတယ်ဟုတ်လားဒါလေးကိုသဘောကျလို့ခုထပ်ပြီးတော့ပြောပြတာအနှစ်ချုပ်လေးအနေနဲ့နော်အဲ့တော့ဘယ်နှပုတ်ရှိသွားပြီတော့နှစ်ပုတ်ရှိသွားပြီနော်ပထမအရေးပါဆုံးအရေးကြီးဆုံးအရာကယတနာမြတ်သုံးပါပထမသုတ်တန်ရအဲ့ဒါလိုကောက်ချက်ဆွဲတဲ့ရမယ်နော်ဒုတိယအရေးပါဆုံးအရာကဘာတော့သတိပဋ္ဌာန်တရား၄ပါးပွားများဖို့ပေါ့နော်ကဲနောက်ဆုံး တတိယအရေးပါဆုံးအရာဟုတ်လားအဲ့ဒါကိုလည်းပဲဏိဒန်းလေးကစကားကအတူတူပဲနော်ယေဟိကေစီဘိကဝေနုကံမေယာထယေစသောတပန်မင်းကြီးယုံမေတ္တာဝအမေဇာဝညာတိဝတာလောဟိတာဝတေဝဘိကဝေစတုဏရိယသစ္စာနဲ့ယထာဘူတံဘိတမယာယတမတပေတတ်ပါနိဝေတိတတ်ပါပဋိဋ္ဌာပေတတ်ပါနော်ကိုချစ်တဲ့ခင်နဲ့စောစောကပြောခဲ့တဲ့မိတ်ဆွေတွေတငယ်ချင်းတွေဆွေမျိုးတွေတားချင်းတွေ နော်သူတို့ကတကယ်တနာကျင်တာလေသူတို့ကလည်းကိုယ်စကားကိုနားထောင်တိုက်တယ်လို့နော်မှတ်ထင်တယ်ဆိုလို့ရှိရင်ကိုယ်စကားနားထောင်ခြင်းစိတ်ရှိတယ်ဆိုရင်ဘာလုပ်ပေးရမလို့တဲ့သူကြတော့စတုဏံအရိယသစ္စာနံယထာဘူတံအဘိတမေယာယတဲ့လေးပါးသောအရိယသစ္စာတို့ကိုဟုတ်သည့်အတိုင်းမှန်သည့်အတိုင်းထိုးထွင်းပြီးတော့သိခြင်းကတမာတပေတတ်ပါနော်နားထောင်စေရမယ်နိဝေတိတတ်ပါတတ်ဝင်စေရမယ်ပရိဋ္ဌာပေတတ်ပါနော်တည်မြဲစေရမယ် သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့ကောင်းကောင်းသိအောင်နားလည်အောင်နောက်ဆုံးသစ္စာ၄ပါးကိုထုထွင်းပြီးတော့သိတဲ့အဆင့်ထိရောက်အောင်အကျိုးဆောင်ပေးရမယ်လို့ပြောတာဟုတ်လားတော့ဘုန်းဘုန်းတို့ဒီဒေသနာကိုကြည့်မယ်ဆိုရင်နော်နောက်ဆုံးအရေးကြီးဆုံးအရာဘာလဲလို့မင်းရင်သစ္စာ၄ပါးဟုတ်လားအဲ့ဗုဒ္ဓဘာသာဝင်သူတော်ကောင်းသူတော်စင်တွေအနေနဲ့ဒီဒေသနာလေး၃ခုကို ရှင်တွဲပြီးတော့နော်စိတ်ထဲမှာနားလည်ထားဖို့ပေါ့ဟုတ်လား ကိုချစ်တဲ့ခင်တဲ့လူတွေကိုဒါဘုံမတရားနေတဲ့တော့ပြောခဲ့တယ်နော်အစာကောင်းတွေများစားရင်ကိုချစ်တဲ့လူကိုအမှတ်ရတယ်ဆိုတာဟုတ်လားကိုလည်းမြတ်စွာဘုရားတကယ်အကောင်းဆုံးနေမို့လို့ချစ်တဲ့ခင်တဲ့လူတွေကိုဒါတွေကိုပြောပေးဒါတွေကိုနားလည်အောင်လုပ်ပေးဒီလိုတိုက်တွန်းတာဟုတ်လားအဲ့ဒီစကားကိုဘုံဘုံတို့ကြည်လိုက်လို့ရှိရင်ဟောသူ့အတွက်မှအရေးကြီးတာမဟုတ်ဘူးတလောကလုံးအတွက်အသိဉာဏ်ရှိတဲ့လူတိုင်းအတွက်ဒီဟာအရေးပါတဲ့တရားတွေဆိုတာမထင်ရှားဘူးလားထင်ရှားနော်အဲ့တော့၄ခုအဲ၃ခုမြောက် ဘုံဘုံတို့နားလည်အောင်လုပ်ပေးရမယ့်အရာကဘာတော့သစ္စာလေးပါဟုတ်လားသစ္စာလေးပါ ရောက်လာပြီနော်တော့သစ္စာလေးပါဆိုတာကပြောရလို့ရှိရင် အထွတ်အထိပ်တရားပဲဟုတ်လားအဘလို့တုံးဆိုတော့သစ္စာလေးပါးကိုတိမှဒုက္ခကငြိမ်းမှာမှုလို့ဟုတ်လားဘုရားဟောထားတဲ့ဒေသနာလေးတွေအများကြီးကြားဘူးကြမယ်ထင်ပါတယ်နော်မကြီးရွက်တို့ရှားရွက်တို့ရွက်လေးတွေတိတိလေးတွေဟုတ်လားအဲ့လိုမကြီးရွက်တို့ရှားရွက်တို့ ਨੇ ငါရေထုတ်လာခဲ့တယ်လို့ပြောရင်ယုံကြည်စရာမရှိပါဘူးတဲ့ဒါမဖြစ်နိုင်ဘူးပေါ့နော်အဲ့လိုပဲတဲ့သစ္စာလေးပါးကိုမသိဘဲနဲ့ငါတော့ဒုက္ခငြိမ်းပြီဒုက္ခအေးသွားပြီကွာလို့ပြောရင်ဒါမဖြစ်နိုင်ဘူးတဲ့ဟိုတချို့စကားကိုအယံကာရောပြောကြတာရှိရနော်ဟာဒုက္ခအေးတာပေါ့ကွာငါတော့ဒုက္ခအေးသွားပြီဟုတ်လားသူတို့ရည်ရွယ်တာတော့အခိုက်အတန့်ဖြစ်နေတဲ့ဒုက္ခလေးလောက်ကိုရည်ရွယ်တာပါပဲဟုတ်လားအဲဒီဒေသနာလေးကိုပြောတော့အဲ့ဒါကိုအမှတ်ရတယ်ဟုတ်လား ရှားရွက်တို့မကြီးရွက်တို့နဲ့ရေထုတ်လာခဲ့တယ်လို့ပြောရင်ယုံကြည်စရာမရှိဘူးအဲ့လိုပဲသစ္စာလေးပါးကိုမတိဘဲနဲ့ဒုက္ခငြိမ်းပြီဒုက္ခအေးပြီလို့ပြောရင်ဒါမဖြစ်နိုင်တဲ့ကိစ္စပါနော်ယုံကြည်စရာမရှိပါဘူးတဲ့ပေါက်ရွက်တို့နော်ကြာရွက်တို့ဟုတ်လားအင်ရွက်တို့ဟုတ်လားအရွက်ကြီးတွေအဲ့ဒါနဲ့ရေထုတ်လာခဲ့တယ်ဆိုလို့ရှိရင်ဒါဖြစ်နိုင်တယ်တဲ့ဘာမှမဖြစ်နိုင်တယ်မရှိဘူးမင်းရေစားလို့ရှိရင်တောက်ဖို့လို့ဟုတ်လားငါဘရုံမကြာရွက်ကြီးနဲ့ရေတွေထုတ်လာခဲ့တယ် ကိုတယောက်ဝရုံတော့ထုတ်လာလို့ရတာပဲဟုတ်လားဟုတ်လားအဲ့လိုပဲသစ္စာလေးပါးကိုသိပြီးတော့မှဒုက္ခငြိမ်းပြီဒုက္ခအေးပြီလို့ပြောရင်တော့ဒါဖြစ်နိုင်လေလို့မြတ်စွာဘုရားဟောဟုတ်လားသစ္စာလေးပါးကိုသိခြင်းရဲ့အကျိုးကျေးဇူးတွေကိုဘုံဘအရင်ပြောကြည့်နေတာနော်ဘုံဘတို့ပြောထားတဲ့နော်လက်သေးပေါ်မှာမြေမုံများဆိုတဲ့တရားလေးနာဖို့မဲ့ထင်တယ်နော်အဲ့ဒီမှာဆိုလို့ရှိရင်နခတိခသုတ်တံနှစ်မျိုးရှိတဲ့နကတစ်မျိုးမှာဘယ်လိုပြောထားတယ် ဟိုလက်သေးပြားပေါ်မှာတကိုးတော်နဲ့မြေမုံနှင်းငယ်တင်ပြီးတော့ဒီလက်သေးပြားပေါ်မှာရှိတဲ့မြေမုံနဲ့မဟာပရိမြေကြီးမှာရှိတဲ့မြေမုံဘယ်ရာကများလဲလို့မေးတဲ့အခါမှာရန်တော်တွေကမနှိုင်းရှင်လောက်အောင်ကြွားချပါတယ်ဖေဟာမဟာပရိမြေကြီးမှာရှိတဲ့မြေကြီးကအလွန်အလွန်များပြားပါတယ်အေးတဲ့အဲ့ဒီဥမာတိုင်းပဲတဲ့တစ္ဆာလေးပါးတိသွားတဲ့ပုဂ္ဂိုလ်အတွက်ကုံသွားတဲ့ဒုက္ခဟာမဟာပရိမြေကြီးမှာရှိတဲ့မြေမုံများလို့အများကြီးပဲတဲ့ကျန်တဲ့ဒုက္ခကလက်သေးပြားပေါ်မှာရှိတဲ့မြေမုံတစ်ဖွဲ နည်းနည်းပဲကျန်တော့တာတဲ့သူ့ရဲ့အနာဂတ်ကအကုန်လုံးတေချာသွားပြီရေးရသွားပြီမှန်းလို့ရသွားပြီပေါ့နော်တစ္ဆာလေးပါးသိသွားတဲ့ပုံကိုတယောက်အတွက်ဟုတ်လားတစ္ဆာလေးပါးကိုမသိသေးတဲ့ပုံကိုတွေအတွက်ကြတော့အရိပ္ပယဘလို့ထွက်နေတော့ဘာမှအနာဂတ်ကပြောလို့မရဘူးနော်မနေ့ကပြောခဲ့သလိုနိယတအနိယတနော်တေချာခြင်းမတေချာခြင်းအဲ့လောက်ထိ तू ကကွဲပြားသွားတာဟုတ်လား ဒါသစ္စာလေးပါးကိုသိတော့အရိယာဖြစ်သွားတာပေါ့အရိယာဖြစ်သွားတဲ့အခါကျတော့ဘဝကဘာဖြစ်သွားတာလဲသေချာသွားတာပေါ့လေဒီဆိုဘုရားကြီးပြောတာတော့ဘုံဘုံကအမှတ်ရတယ်ဟိုပင်လေသမုဒ္ဒရာထဲမှာလှိုင်းကြီးတွေနဲ့အောက်ကလည်းငါးလေးငပန်းတွေနဲ့ရာသီဥတုနဲ့အရန်ကြောက်စရာကောင်းတယ်ပေါ့နော်အဲ့ဒီချိန်မှာကိုကငပြောဖောင်ကလေးခဏခဏလေးခဏနေနစ်တော့မဲ့ဖောင်ကလေးဟုတ်လားအဲ့ဒါဘို့ရောက်နေတယ်ဆိုလို့ရှိရင်သမုဒ္ဒရာကြီးကပင်လေကြီးကလှိုင်းတွေကဘာဖြစ်နေတော့ကြောက်စရာကြီးပေါ့ ဟောသူကိုယ်ကိုဆွဲနှိမ့်မဲ့ဟာကြီးဒါကြီးကကြည့်ကိုမကြည့်ရဲဘူးဘေးကိုကြောက်တယ်ဟုတ်လားတကယ်လို့သာတဲ့အဲ့ဒီလှိုင်းတွေထန်းနေတဲ့ပင်လယ်သမုဒ္ဒရာကြီးထဲမှာပဲလုံးဝမနစ်နိုင်တဲ့နော်ယရနာအတိပြီးတဲ့စီချေထားတဲ့နော်တင်မော်ကြီးအကြီးကြီးဟုတ်လားလှိုင်းဘလောက်ကြီးလို့မှမတုံလှုပ်တဲ့ဟုတ်လားတကယ်စိတ်ချရတဲ့တင်မော်ကြီးပေါ်ကိုကရောက်နေတယ်ဆိုလို့ရှိရင်အဲ့ဒီလှိုင်းတွေလေတွေငါးလိမ်ငမန်းတွေကကြောက်เสียရလားမဟုတ်အဲ့ဒါတွေကဘာလို့ဆိုရှူခင်းတွေဖြစ်သွားမယ်တဲ့ဟော အလွန်ကောင်းတဲ့အတွေ့နော်ဒီဥစ္စာကိုစဉ်းစားကြည့်ဟုတ်လားအဲ့တော့ပင်လယ်သမုဒ္ဒရာကြီးကတော့ပြောင်းလဲနေတာမရှိပါဘူး तू ကတော့ပင်လယ်သမုဒ္ဒရာကြီးကပင်လယ်သမုဒ္ဒရာကြီးပဲဘာကြောင့်ကြောက်နေရတာလဲဘာကြောင့်ဒါကြီးကရှုခင်းလို့ဖြစ်ပြီးတော့မကြောက်တော့တဲ့အနေအထားဖြစ်သွားတာလဲဆိုတာကိုဘလို့ရက်တည်နေတယ်လဲဆိုတာပေါ်မှာမူတည်နေတယ်ဟုတ်လားတန်တရားကြီးကြောက်เสียကောင်းတယ်ဆိုတာပုထုဇဉ်နေနေတာကြောက်เสียကောင်းတာအရိယာဖြစ်သွားပြီဆိုကြောက်เสีย ကောင်းတယ်လို့ပြောလို့မရတော့ဘူးဆရာကြီးရဲ့လေသံပြောရမှာဆိုအဲ့ဒါပါတော့လှပတဲ့ရှုခင်းတွေလှိုင်းကြီးတွေထားတယ်မလေးကြည့်ကောင်းလိုက်တာဟုတ်လားတကယ်လို့ကိုကငါပြောဖောင်ပေါ်မှာနေမယ်ဆိုရင်တော့ရင်ဘတ်အုံနေရမှာပေါ့ကြောက်ပြီးတော့ဟုတ်လားစဉ်းစားကြည့်နော်အလွန်ကောင်းတဲ့ဥမာကိုညံရှိသလောက်တွေးကြည့်ဟုတ်လားဒါကြောင့်တစ္ဆာလေးပါးကိုသိမယ်ဆိုရင်ကိုကစိတ်ချရတဲ့သင်္ဘောပေါ်ရောက်သွားပါဟုတ်လားကို့အတွက်အပေတန်တရားမရှိတော့ဘူးဟုတ်လား အဲကိုကဘဝပေါ်မှာအယမ်းမက်မောတဲ့လောဘအာကြီးလွန်းရင်တော့ပုံစံသံသဘောမျိုးနဲ့ဒါနတ်ပြည်တို့မြမပြည်တို့နောက်ဆုံးတော့လည်းပဲဘဝအကြောင်းနားလည်ပြီးတော့လုံးဝဘဝပေါ်မှာမက်မောမှုကင်းပြီးတော့ယဟနာဖြစ်သွားမယ်ပေါ့နော်အများစုကတော့သောတာပန်ဖြစ်သွားပြီဆိုလို့ရှိရင်အဲ့လိုဟိုအကြာကြီးနေတယ်ဆိုတာရှားပုံရပါတယ်ဒီညံကအလွန်ထက်မြက်တဲ့အတွက်ကြောင့်ဟုတ်လားမကြခင်မှာပဲဒီယုံနယ်နေရဖြစ်နေတာမကောင်းတဲ့သဘောတွေဆိုတဲ့ဥစ္စာကို ပို့ပြီးတော့နားလေတဲ့နားလေပြီးတော့ဒါတော့ပုံမောကမှန့်ပြီးတော့ပြောကြည့်တာပေါ့ဟုတ်လားအဲ့တော့ပြောရင်ဒါဘာတော့သစ္စာလေးပါးကိုသိချင်းမသိချင်းဟာအဲ့တလောက်ခွာခြားတယ်ပေါ့ဒါကြောင့်မြတ်စွာဘုရားသောသောဒေသနာလေးထဲမှာလည်းပဲနော်အဲ့တလောက်တကူအာနုဘောကြီးမားတဲ့အစွမ်းတတ္တိများတဲ့တစ္ဆာလေးပါးကိုတိတဲ့ညံကိုစိတ်သားတို့ဟာရအောင်လှုပ်တဲ့နဲ့လှုပ်ရမေးလို့အဲ့လိုမျိုးဆိုဗျာတိုက်တွန်းတာဟုတ်လားအဲ့တော့တစ္ဆာလေးပါးအမှန်တရားကြီးလေးခုဒါလည်းပဲနားထဲမှာ ယဉ်နေပြီလားသို့တော့ဒီသစ္စာလေးပါးကကျွမ်းကျင်တစ်ထက်ကျွမ်းကျင်အောင် နားလေတစ်ထက်နားလေအောင်ဘုံဘုံတို့ကကြိုးပမ်းအထောက်တဲ့အိန္ဒိရီ၅ပါးတရားဘုံဘုံဟောထားတာထဲမှာပြန်ပြီးတော့နားထောင်ကြည့်ကြည့်လိုက်လူတယောက်ရဲ့အသိဉာဏ်ပညာအတိမ်အနက်အနှိမ်အမြင့်ကိုဘာကိုကြည့်ပြီးတော့ဝေဖန်ပိုင်းခြားမလဲဆိုတာတွေကိုမြတ်စွာဘုရားဟောထားတာရှိတယ်ဒီလူတယောက်ဉာဏ်ထက်သလားမထက်ဘူးလား ညံကြီးသလားညံနေသလားနှုတ်သလားကြီးသလားသေးသလားဟုတ်လားအဲ့ဒီဉာဏ်ပညာနဲ့ပတ်သက်ပြီးတော့နားလည်ခြင်းသူ့ကိုဝေဖန်ခြင်းဘာကိုကြည့်ပြီးတော့ဝေဖန်မလဲဆိုတော့သူတစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့သူဘလောက်သိတယ်လဲဆိုတာကိုကြည့်ပြီးတော့ဝေဖန်ရတယ်တဲ့ဟုတ်လားတစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့အတိနဲလေးအဲ့ဒါအဲ့ဒီလူညံနေလေးပဲတစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့အတိကြီးလေးအဲ့ဒီလူဟာညံကြီးလေးပဲဒါနဲ့တစ္ဆာလေးပါးကိုဘလို့သိရမှာတော့လှုပ်စမ်းပါအောင်ကဲဟုတ်လား တော့သစ္စာလေးပါးထဲမှာနံပါတ်1သစ္စာပါတော့ဒုက္ခသစ္စာဟုတ်လားဒုက္ခသစ္စာဆိုတာဆင်းရဲခြင်းအမှန်ပေါ့ဆင်းရဲခြင်းအမှန်ဆိုတာဘာကိုပြောတာတုံးဆိုတော့ဘဝခန္ဓာကြီးကိုပြောတာဒါနံပါတ်1အမှန်တရားပဲဘဝခန္ဓာဟာအချိန်ကာလတွေဘလို့ပြောင်းပြောင်းနေရာဒေသတွေဘလို့ပြောင်းပြောင်းဆင်းရဲခြင်းတရားပဲသူကပြောင်းလဲသွားတယ်လို့မရှိအတွန်းရှိစွာပဲမြကြလေးတခါတည်းရံမဖောက်ပြန်ပဲအစဉ်မြဲကိုသစ္စာဆိုလို့တဲ့ကာလတွေဘလို့ပြောင်းပြောင်းနေရာတွေဘလို့ပြောင်းပြောင်း ဒီအမှန်တရားဒီအမှန်တရားပဲအဲ့ဒါကိုသစ္စာလို့ပြောတာယုံနာမှန်လို့ရှိရင်ဘဝခန္ဓာမှန်လို့ရှိရင်ဘယ်ဘဝဘယ်ခန္ဓာပဲဖြစ်ဖြစ်ဆင်းရဲခြင်းတရားမျှတာဖြစ်တယ်ဆင်းရဲခြင်းကလွဲလို့တခြားဘာဖြစ်နေတာမှမဟုတ်ဘူးအဲ့ဒါနံပါတ်1အမှန်တရားကြီးပဲအဲ့ဒီဥစ္စာဘုံဘုံတို့ပိုင်းခြားဝေဖန်ပြီးတော့သိရမယ်အမှန်တရားဒါနော်နောက်ဒုတိယသစ္စာဆက်သွားမယ်ဒုတိယဘာတော့သမှုရိယသစ္စာ အလွယ်သမုဒိယသစ္စာပြောနော် အမှားတော့မြတ်စွာဘုရားပြည့်ပြည့်စုံဘယ်လိုဟောတော့ဒုက္ခသမုဒိယအရိယသစ္စာဟုတ်လားဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားအမှန်နော်ဒါဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားအမှန်အဲ့တော့ဒါဟာဆိုတာဘာလဲဆိုတော့လောဘကိုပြောတာပြည့်ပြည့်စုံစုံသိရမှာကလောဘသည်ဆင်းရဲဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားအမှန်အဲ့ဒါအမှန်ပဲတဲ့ဆိုလိုတာကလောဘဖြစ်ရင်ဆင်းရဲမှာပဲဒါအမှန်တရားပဲလို့ပြောတာသူလည်းပဲကာလဘလောက်ကြာကြာ နေရာဘလို့ပြောင်းပြောင်းလူတွေဘလို့ပြောင်းပြောင်းအမြင်မှန်ဟိုတုန်းကဖြစ်တဲ့လောဘကမှဒုက္ခကိုဖန်တီးတာမဟုတ်အခုဖြစ်တဲ့လောဘလည်းဒုက္ခကိုဖန်တီးမယ်။နောက်ဖြစ်မဲ့လောဘလည်းဒုက္ခကိုဖန်တီးမယ်။နော်ဒီနေရာမှာဖြစ်တဲ့လောဘကသာလည်းဒုက္ခကိုဖန်တီးတာမဟုတ်ဘူး။ဟိုနေရာမှာဖြစ်တဲ့လောဘကလည်းဒုက္ခကိုဖန်တီးမယ်။သူ့မှာဖြစ်တဲ့လောဘသည်သာလည်းဒုက္ခကိုဖန်တီးတာမဟုတ်ကို့မှာဖြစ်တဲ့လောဘကလည်းဒုက္ခကိုဖန်တီးမယ်။ဟုတ်လား။တစ္ဆာမှန်တယ်ဆိုတာအဲ့လိုမှန်တာပေါ့နော်။လိုခြင်းရခြင်းဖြစ်ခြင်းအဲ့ဒါဆင်းရဲခြင်းရဲ့အကြောင်းပဲ။ ဘာလို့ပဲလိုချင်လိုချင်ဘာလို့ပဲရချင်ရချင်ဘာပဲဖြစ်ချင်ဖြစ်ချင်အဲ့ဒါဘာရဲ့အကြောင်းတော့ဆင်းရဲခြင်းရဲ့အကြောင်းပဲနော်ဟုတ်လားအဲ့ဒါဒုတိယအမှန်တရားအဲ့ဒီအမှန်တရားဘာလို့ရမယ့်အမှန်တရားလဲဆိုတော့ပေရှားရမယ့်အမှန်တရားတဲ့ဟုတ်လားသောသောဒုက္ခသစ္စာကပိုင်းခြားပြီးတော့သိရမယ့်အမှန်တရားသမုဒယသစ္စာကပယ်ရှားမယ့်အမှန်တရားနောက်သုံးခုမြောက်ကပါတော့ နိရောဓသစ္စာအပြည့်အစုံဘယ်လိုပြောရမလဲနော်ဒုက္ခနိရောဓသစ္စာအဲ့လိုပြောရမယ်နော်ဆင်းရဲချုပ်ခြင်းအမှန်ဒါဟာဆင်းရဲချုပ်ခြင်းအမှန်ပဲတဲ့ဒါဟာဆိုတာဘာကိုပြောတာလဲဆိုတော့လောဘတဏှာချုပ်တဲ့အရာကိုပြောတာတဲ့ပို့ပြီးတော့ရှင်းအောင်ပြောရရင်တဏှာလောဘချုပ်ခြင်းသည်ဆင်းရဲချုပ်ခြင်းအမှန်လို့ပြောတာဆင်းရဲဘယ်ချိန်မှချုပ်မှာလဲဆိုရင်တဏှာလောဘချုပ်မှာပဲဆင်းရဲချုပ်အဲ့တော့ဘုံဘုံတို့ကဒီအမှန်တရားနဲ့ကပ်ပြီးတော့ဉာဏ်ကိုချစ်ရမယ်ပေါ့နော် တဏှာချုပ်ရင်တော့ဆင်းရဲချုပ်ပြီဟုတ်ပြီအဲ့လိုဆိုလို့ရှိရင်တဏှာနည်းရင်လည်းဆင်းရဲနည်းမယ်နော်လောဘလျှော့နိုင်ရင်ဒုက္ခလျော့မယ်ပေါ့ဆိုလိုတာက ဟုတ်လားအဲ့ဒီအမှန်တရားကိုဘုန်းတော်ကဘာလို့ရမလဲအမှန်တရားလို့နားလဲရမလို့မျက်မှောက်ပြုရမယ်အမှန်တရားဟုတ်ပြီနော်ဒါဒါဒါဒုစအရေးပါတယ်ဟုတ်လားဒုက္ခသစ္စာကပိုင်းခြားပြီးတော့သိရမယ်အမှန်တရားသမုဒယသစ္စာကဖယ်ရှားသုတ်သင်ပြရမယ်အမှန်တရားនិရောဓသစ္စာကမျက်မှောက်ပြုအောင်လုပ်ရမယ်ဆက်ရောက်ရမယ်အမှန်တရား နောက်ဆုံးကဘာတော့မဂ္ဂသစ္စာဒုက္ခဂ ामि နိပရိပဒအရိယသစ္စာနော်ဆင်းရဲဒုက္ခချုပ်ငြိမ်းချမ်းအကျင့်လမ်းစဉ်အမှန်ဒီအကျင့်လမ်းစဉ်ဒီအကျင့်ကကျင့်မယ်ဆိုလို့ရှိရင်ဒုက္ခငြိမ်းရာတွေကိုရောက်သွားစေတဲ့တဲ့လမ်းပဲတဲ့ဟုတ်လားဟိုနေရာကိုရောက်ချင်တယ်ဆိုရင်အဲ့ဒီနေရာကိုရောက်ဖို့အတွက်ဘုန်းဘုန်းတို့ကလမ်းကသွားရမယ်ပေါ့နော်အဲ့ဒီလမ်းကိုသွားအဲ့ဒီနေရာကိုရောက်သွားမယ်အဲ့ဒီနေရာကြီးကလမ်းကြောင်ဖြစ်နေတာတော့မဟုတ်ဘူးနော်အဲ့လိုပဲဘုန်းဘုန်းတို့ ဩဒုက္ခသစ္စာနဲ့သမုဒယသစ္စာကသူအကြောင်းအကျိုးသဘောသမုဒယသစ္စာလောဘကြောင့်ဒုက္ခဖြစ်တယ်မဂ္ဂသစ္စာနဲ့និရောဓသစ္စာကြတော့သူအကြောင်းအကျိုးသဘောမဟုတ်ဘူးတဲ့မဂ္ဂသစ္စာကြောင့်និရောဓသစ္စာကြီးဖြစ်လာတာမဟုတ်ဘူးနိဗ္ဗာန်ဆိုတာသူ့သူအရှိတရားဟုတ်လားသူကဘာလဲဆိုတော့ဒီလမ်းကိုရှောင်ရင်ဒီနေရာကိုရောက်မယ်လို့ပြောတာဆိုကြပါစို့မန္တလေးကိုသွားတဲ့လမ်းလျှောက်ဘုံမတော်သွားလိုက်မယ်ဆိုရင်မန္တလေးကိုရောက်သွားမယ်အဲ့ဒါမန္တလေးမြို့ကြီးကအဲ့ဒီလမ်းကြောင်ဖြစ်နေတာလားဘယ်ဟုတ်ပါမလို့ ဒါပေမဲ့အဲ့ဒီလမ်းကိုရှောက်မှလည်းမန္တလေးကိုရောက်မှာနော်ဒါကြောင့်ဒုက္ခငြိမ်းရာနော်လောဘချုပ်ရာនិရောဓသစ္စာကိုမျက်မှောက်ပြုကျင်တယ်ဆက်ရောက်ကျင်တယ်ဆိုလို့ရှိရင်မဂ္ဂင်၈ပါးအကျင့်တရားကိုကျင့်ရမယ်မဂ္ဂင်၈ပါးအကျင့်တရားဒီဒုက္ခငြိမ်းရာသို့ဆက်ရောက်စေတဲ့လမ်းကြောင်းဖြစ်တယ်အဲ့ဒါဟာအမှန်တရားလို့ပြောတာဟုတ်လားမဂ္ဂင်၈ပါးမှာဘာကောင်းဆောင်နော်တမာဒိဋ္ဌိကောင်းဆောင်အမြင်မှန်ပေါ့ဖြစ်ချင်းတရားတွေရဲ့မတည်မြဲမှုကိုမြင်တာကိုအဲ့ဒါတမာဒိဋ္ဌိလို့ခေါ်တယ်သူ့ရဲ့အရင်အခြေခံကြတာကတဘာဝတရားတွေဟာ ပုဂ္ဂိုလ်တ attva သဘောမဟုတ်တဲ့တက်တက်တဘာဝအစုအဝေးဖြစ်တယ်ဆိုတာကိုအရင်နားလည်ရမယ်အကြောင်းအကျိုးသဘောကိုအရင်နားလည်ရမယ်ဟုတ်လားပြီးရင်ဘာလို့ဖြစ်ချင်းဖြစ်ချင်းပြည့်ချင်းသဘောကိုနားလည်ရမယ်အဲ့ဒီနားလည်မှုတွေကိုဘာလို့ခေါ်တော့တမာဒိဋ္ဌိအမြင်မှန်လို့ခေါ်တာအဲ့ဒီအမြင်မှန်ရှိရင်တမာသင်္ကပ္ပအတွေ့အကြံမှန်ပဲတမာဝါစာတမာကမ္မန္တတမာအာဇီဝနော်အပြောတွေအလုပ်တွေအသက်မွေးမှုတွေမှန်ပဲတမာဝါယမတမာတတိတမာတမာတိကြိုးစားအထောက်မှုတွေသတိထားမှုတွေတည်ငြိမ်မှုတွေမှန်သွားမယ် မဂ်ခင်၈ပါးအဲ့ဒီမဂ်ခင်၈ပါးအကျင့်မြတ်တရားသည်ဒုက္ခငြိမ်းရာသို့ဆက်ရောက်စေတဲ့လမ်းကြောင်းဖြစ်တယ်အဲ့ဒါဟာအမှန်တရားတဲ့အဲ့ဒီအမှန်တရားဘာလို့ရမယ့်အမှန်တရားလဲလို့မေးရင်ပွားများရမယ့်များတဲ့များအောင်လုပ်ရမယ့်အမှန်တရားနော်သစ္စာလေးပါးနဲ့ပတ်သက်ပြီးတော့အခြေခံအလောက်တော့ဘုံဘုံတော့ကျွမ်းကျွမ်းကျင်ကျင်သိထားပါနော်ခန္ဓာဟာဆင်းရဲခြင်းဖြစ်တယ်ဒါနံပါတ်1အမှန်တရားလောဘဟာဒုက္ခရဲ့လက်သည်တရားခံဖြစ်တယ်ဒါနံပါတ်2အမှန်တရား လောဘချုပ်မှသာလျှင်ဒုက္ခချုပ်လိမ့်မယ်ဒါနံပါတ်3အမှန်တရားလောဘချုပ်ပြီးတော့ဒုက္ခချုပ်တဲ့အဲ့ဒီနိဗ္ဗာန်ကိုဆက်ရောက်ခြင်းတယ်ဆိုရင်တမာဒိဋ္ဌိအမြင်မှန်ကောင်းဆောင်တဲ့မဂ်ခင်၈ပါးကိုပွားရလိမ့်မယ်ဒါနံပါတ်၄အမှန်တရားဟုတ်လားအဲ့ဒီအမှန်တရားကြီး၄ခုကိုဘုံဘုံတို့ကကိစ္စနဲ့တွဲပြီးတော့နားလည်ရမယ်ဘယ်အမှန်တရားကဘာလို့ရမလဲဘယ်အမှန်တရားကဘာလို့ရမယ်အမှန်တရားလဲဆိုတာကိုလည်းသိရမယ်ဒုက္ခသစ္စာဆိုတဲ့အမှန်တရားကြီးကဘာလို့ရမယ်အမှန်တရားလဲသိရမယ် အမှန်တရားဟုတ်တယ်ပိုင်းခြားပြီးတော့သိရမယ်အမှန်တရားနော်သမုဒယသစ္စာဆိုတဲ့လောဘကဘာလို့ရမယ်အမှန်တရားလဲပယ်ရှားရမယ်အမှန်တရားနိရောဓသစ္စာဆိုတဲ့နိဗ္ဗာန်ကဘာလို့ရမယ်အမှန်တရားလဲမျက်မှောက်ပြုအောင်မယ်အမှန်တရားနော်မဂ်ကင်ရှိပါဆိုတဲ့မဂ္ဂသစ္စာဘာလို့ရမယ်အမှန်တရားလဲပွားများရမယ်အမှန်တရားဒါကြောင့်ရှိသူတော်ကောင်းကြီးတွေကတိပယ်ဆိုင်ပွားလို့ပြောရတာဒါတန်ဖိုးဖြတ်လို့မရတဲ့စကားလုံးတွေနော်ဘယ်တော့မှမယိုးတဲ့ကျွမ်းကျင်အောင်နားလည်အောင်လှုပ်ထားရမယ် နောက်ဆုံးဒါနဲ့ပဲဘုံဘုံတို့ကဒုက္ခငြင်းအောင်သွားမှာလောက်ရမှာဟုတ်လားဒါကိုဘုံဘုံတို့ရဲ့ပန်းတိုင်အနေနဲ့ထားရမယ်တစ္ဆာလေးပါးကိုတိတဲ့ဉာဏ်ရဖို့ကဘုံဘုံတို့ရဲ့ပန်းတိုင်ပဲလို့ထားရမယ်ဟုတ်လားအဲ့ဒါသိရင်ဘာဖြစ်မလို့စောစောကပြောခဲ့ပြီနော်ဒုက္ခတွေအကုန်လုံးနောက်ဆုံးငြိမ်းသွားမှာပေါ့ဟုတ်လားဒါကြောင့်တစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကိုချစ်တဲ့ခင်တဲ့လူတွေကိုဘာလို့မလဲနားလေအောင်ပြောပေးရမယ်တက်ဝင်စေရမယ်နောက်ဆုံးဒီအမြင်တွေခိုင်မြဲသွားအောင် လုပ်ပေးရမယ်ဟုတ်လားအဲ့လိုဆိုရင်ဘုံဘုံတို့ဒါကသုံးခုမြောက်သုတ်တံပေါ့နော်မိနစ်90ကကြောသွားပြန်ပြီဟုတ်လားအဲလျှော့လို့မရဘူးဖြစ်နေအဲ့လိုဆိုရင်နေကုန်းချုပ်ကြရအောင် ဟုတ်လားနော်ချစ်တဲ့ခင်တဲ့လူတွေမျက်နှိုးတဲ့လူတွေကိုကိုစကားကိုသူတို့လည်းနားထောင်မယ်လို့ကိုယုံကြည်တယ်ဆိုလို့ရှိရင်သူတို့လည်းကိုကကောင်းစေခြင်းတယ်ဆိုလို့ရှိရင်နော်ပြောပေးရမယ်နားလည်အောင်လုပ်ပေးရမယ်နော်စောက်တည်စေတဲ့ရာဌာနကြီးအကျဉ်းမြင်၃မျိုး နံပါတ်1ကယတနာမြတ်3ပါနံပါတ်2ကသတိပဋ္ဌာန်တရား4ပါနံပါတ်3ကသစ္စာ4ပါဟုတ်လားဒါပြောခဲ့တယ်နော်ယတနာမြတ်3ပါကိုမတုံမလှုပ်သက်ဝင်ယုံကြည်တဲ့စိတ်နဲ့ပြည့်စုံမယ်ဆိုလို့ရှိရင်တက်ကြီး4ပါးကမှဖောက်ပြန်ခြင်းဖောက်ပြန်နိုင်သေးတယ်ယတနာမြတ်သုံးပါးရဲ့ပုံမှာယုံကြည်မှုထက်သန်တဲ့ပုဂ္ဂိုလ်အတွက်အပေလေးပုံရောက်တည်အထိဖောက်ပြန်ပြောင်းလဲမှုမျိုးမရှိနိုင်ဘူးလိုရင်းပွိုင်လေးတွေကိုမှတ်မိအောင်မှတ်ဟုတ်လားနောက် ဒုတိယပါလဲသတိပဋ္ဌာန်တရား၄ပါးဒါကိုနားလည်အောင်ပြောပေးရမယ်ကိုချစ်တဲ့လူတွေကိုဟုတ်လားဘာဖြစ်လို့တော့သတိပဋ္ဌာန်တရား၄ပါးကိုပွားရင်နံပါတ်၁စိတ်ဓာတ်တွေဖြူရှင်တန်ရှင်းပဲစိုးရင်ချင်းကိုကြွေးချင်းကိုကြော်လွှားနိုင်လိမ့်မယ်ကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းကိုချုပ်ငင်းစေလိမ့်မယ်နောက်ဆုံးဉာဏ်အဆင့်ဆင့်မြင့်ပြီးတော့နော်ဒုက္ခငြိမ်းရာနိဗ္ဗာန်ကိုဒီဘဝတွင်ကြိမ်ဖန်များစွာမျက်မှောက်ပြုပြီးတော့နေနိုင်တဲ့အရည်အသွေးကိုရလိမ့်မယ်ဒါကြောင့်အကျိုးများလို့နော်သတိပဋ္ဌာန်တရား၄ပါးကိုပြောပြရမယ် နောက်နံပါတ်3ကပါတော့သစ္စာ၄ပါးနော်သစ္စာ၄ပါးဟာဒုက္ခချုပ်ဆုံးဖို့အတွက်သိအောင်လုပ်ရမယ့်အရာ ဟုတ်လားသစ္စာ၄ပါးမှာဘာဘာတွဲပြီးတော့သိရမလဲနော်ဘယ်သစ္စာကဘာလို့ရမယ့်အရာလဲဆိုတာတွဲပြီးတော့သိရအောင်နော်သိပဲဆိုင်ပွားဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာအဲ့ဒါကိုအစဉ်အတိုင်းသိပဲဆိုင်ပွားဒါနားလေရမယ်ဟုတ်လားအဲ့ဒါနေုံယုံနည်းနည်းလေးပြောချင်နေတာအဲ့ဒီ၄ချက်ထဲမှာသိဆိုတာအရေးကြီးဆုံးပဲ တည်တဲ့တည်လိုက်တာကိုသိရင်ပယ်တဲ့ပယ်လိုက်တာကိုသူတိုင်းတာနဲ့သူပယ်ပြီးသားပယ်တဲ့ပယ်လိုက်တာကိုပယ်ရင်စိတ်ထဲမှာငြင်းအေးမှုဟာသူတိုင်းတာနဲ့သူဖြစ်ပြီးသားပွားများပြီးသားလည်းဖြစ်ပြီးသားသွားတာဒါကြောင့်သတိပဋ္ဌာန်တရားပွားတယ်ဆိုတာအဲ့ဒါသစ္စာလေးပါးကိုလည်းပဲတော့အထုတ်နေရရောက်တယ်ဟုတ်လားဒီခန္ဓာကြီးဟာဆင်းရဲလို့သိဖို့အတွက်ဘုန်းဘုန်းတော်ကြိုးစားတာလေသတိပဋ္ဌာန်တရားဆိုတာဟုတ်လားခန္ဓာကြီးဟာဆင်းရဲလို့သိရင်သိသလောက်ခန္ဓာရဲ့ပုံမှာတွေ့တာတဲ့နော်တဏှာလောဘတက်ဟာသူ့အတိုင်းတာနဲ့သူလျော့မှာပဲ သူလျော့ရင်သူ့ကြောင့်ဖြစ်တဲ့နောက်ဆက်တွဲပူမှုလောင်မှုဆင်းရဲမှုတွေကလည်းပဲလျော့မှာပဲအကုန်လုံးကသဘာဝတရားတွေဟုတ်လားအင်းအဲ့ဒီလိုလုံနေတာကိုကစားတာမဂ်ကင်ရှစ်ပါးကိုပွားများပြီးသားဒါကြောင့်တိပယ်စိုက်ပွား၄မျိုးမှာလည်းပဲဘာကအရေးကြီးတော့တိရအရေးကြီးတယ်နော်ဒါကြောင့်နော်အတိတလုံးကနောက်ဆုံးနိဗ္ဗာန်ထိရောက်အောင်ပို့မယ်ဆိုတာအဲ့ဒါကိုပြောတာဟုတ်လားအဲ့ဒါဘုံဘုံတို့အရေးအလွန်ပါတဲ့ နော်ဒေသနာ၃ဘုတ်ပေါ့နော်အခြေခံယတနာမြတ်၃ပါးပေါ်မှာယက်တည်ပြီးတော့သတိပဋ္ဌာန်တရား၄ပါးနဲ့ဘဝကိုဖြတ်သန်းရင်းနဲ့တစ္ဆာ၄ပါးကိုသိဖို့ပန်းနိုင်ထားရမယ်ပေါ့နော်တစ္ဆာ၄ပါးကိုသိသွားမှပဲဘုံတို့ဒုက္ခတွေဟာငြိမ်းသွားမယ်ဟုတ်ရဲ့လားလောက်ပြည့်စုံတဲ့ဒေသနာတော့နော်ယတနာမြတ်၃ပါးအခြေခံအပေါ်မှာယက်တည်ပြီးတော့ဟုတ်လားသတိပဋ္ဌာန်တရားနဲ့ဘဝမှာရှင်သန်ရမယ်သတိပဋ္ဌာန်တရားနဲ့နေသွားရမယ်ဒါဆိုရင်ဘုံတို့ဟာပယ်ဆက်ရောက်တော့တစ္ဆာ၄ပါးကို နော်တိပေဆိုင်ပေါ်အနေထားမျိုးနဲ့နောက်ဆုံးနော်ထိုးထွင်းပြီးတော့တိတဲ့ဉာဏ်ကိုရသွားရင်ဒါဒုက္ခငြိမ်းသွားမယ်ပေါ့နော်ဒါကြောင့်ကိုယ့်ကိုယ်ကိုဒုက္ခငြိမ်းအောင်လုပ်နိုင်ကြတဲ့နော်သူများကိုလည်းဒုက္ခငြိမ်းအောင်အထူးသဖြင့်ကိုချစ်တဲ့ခင်တဲ့လူတွေကိုလည်းပဲနော်ကောင်းကျိုးချမ်းသာကိုဆောင်ရွက်ပေးနိုင်ကြတဲ့နော်သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ညပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပုညမျက်နှိပ်ပံကို လင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟု ပတ္တနာ အောင်စု ပြုကြကုန်ရာတတိကဲဘုံဘုံတို့ဆုတောင်းရအမျှဝေကြအောင်နော်ကိုနေဝင်းအောင်တို့မအေးအောင်တို့ လိုင်းပေါ်မှာတရားနာနေလိမ့်မယ်လို့ဘုံဘုံတို့ယုံကြည်ပါတယ်နော်ဒကမာကြီးဒေါခင်ခင်ဆွေသူရဲ့မိခင်ကြီးမွေးနေ့ဘယ်နှစ်မြောက်မွေးနေ့လဲတော့မသိတော့အလုံးအသက်ထင်ရှားရှိမရှိဖြစ်ကြတဲ့မိဘဆွေမျိုးတွေကိုစာတာတတ္တဝါနန္ဒကိုပြုထားတဲ့ကုသိုလ်ကောင်းမှုအစုစုအမျှရပြီးတော့ချမ်းသာကြပါစေလို့စေနာမေတ္တာရှိထားပြီးတော့အမျှဝေမယ်အမျှမဝေခင်မှာ နိဗ္ဗာန်ချမ်းသာကိုရရှိဖို့အတွက်ဤကုသိုလ်ကောင်းမှုဟာအထောက်အကူပြုပါစေလို့နိဗ္ဗာန်ချမ်းသာကိုလည်းနော်ဆုတောင်းကြမယ်အလုံးလိုက်ဆုနော်အရှင်ဖေယဘုရားတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဲ့ဉဏ်ဖို့ဉဏ်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 31ဘုံရှင်လီကုံသောတတဝအနန္တတို့အားအညီအမျှပေးဝေငှပါ၏အမျှရကြ၍ကိုစိတ်နှဖျားကျမ်းမာချမ်းသာကြသည် ဖြစ်ကြပါစေတော်ကုသိုလ်အမြတ်အမြတ် အမြတ်ယူတော်မူကြပါကုန်တော်သာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်တော်သာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်ယူမြတ် ရှုတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြပါစေ